ဒီကနေ့သာသနာတော်နှစ်2564ခုကောဇာတိ1382ခုရာသူလာပြီးကျော်3ရက်2021ခုတလပိုင်း30ရက်စနေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝန်ရပ်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဓမ္မဒါနအလှူရှင်များနဲ့တကွလိုင်းမောကနေတရားဒေသနာများကိုနာယူကြီးညိုနေကြတဲ့ တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဘုံဘုံတို့တရားဒေသနာများဟောကြားခြင်းနာယူကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုများကိုကြိုးစားအထောက်ကြတဲ့အခါကာလမှာဒီကနေ့ညဓမ္မဒါနအလှူရှင်များ ဖြစ်ကြတဲ့ကွယ်လွန်သူ ကိုရဲမျိုးထွန်းတစ်နှစ်ပြည့်အားရည်စူး၍ဥထွန်းထွန်းဒေါ်ရီရီဥအံ့မောင်ဒေါ်ချယ်ရီဝင်း မီမတ်ရီတက်ပိုင် မြေမရှင်းတန်လာမဲမောင်ခမင်းကြီးမိသားစုမန္တလေးမြို့နောက်ပြီးတော့ဥအောင်မြင့်ဒေါခင်မြစန်းမိသားစု46လမ်းဘိုးတထောင်ရန်ကုန်မြို့နဖတ်တော်ဘဝမိဘများအားရည်စူး၍ဥတင်မောင်ဝင်းဒေါခင်မေဝင်းမိသားစုစံကြောင်းရန်ကုန်မြို့ကဒုမကြီးဒေါခင်မေဝင်းရဲ့82နှစ်ပြည့်ဝင်းနေအလို့ ဦးမျိုးချစ်ဒေါ်တီတာအေးမိသားစုကရင်ပြည်နယ်ကမာမောင်းမြို့တဲ့နော်ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုဘုံဘုံတို့အနုဘောဒနာဖြစ်ဖို့ဖတ်ကြားပြပါနော်တော့ဒီကနေ့တရားနာပိသက်ပေါင်းတော်အောင်တို့နာယူကြည်ညိုကြမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း၁၈ အာရတိဝိရတိပါပါမိဇပါဏာစတန်ယမော အပမဒောစဓမ္မေတုဧတံမင်္ဂလမုဒ္ဓမံမကောင်းမှုကိုဝေးစွာရှောင်ရမေလွန်ကျူးခွင့်ဖြစ်လာပြီဆိုလို့ရှိရင်လည်းပဲမလွန်ကျူးဘဲနဲ့စောင့်စည်းထိမ့်သိမ့်နိုင်ရမေအာရတိဝိရတိပါပမင်္ဂလာယနေ့တွေကပြောခဲ့နော်။ဒါဒီကနေ့ နာယူဖို့အလှည့်ကြတဲ့မင်္ဂလာတရားကမစ္ဆပါဏာစတန်ယမောမူရစ်စေရတဲ့အရက်သေးစာထမ်းရည်မူရစ်စေအစရှိတာတွေကိုမတော့စားပဲနဲ့မသုံးဆွဲပဲနဲ့စောင့်စည်းထိမ့်သိမ့်နိုင်ခြင်းဟာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းတရားဖြစ်တဲ့အတွက်ကြောင့်မင်္ဂလာတရားလို့ဒီလိုမြတ်စွာဘုရားဟောနော် ဘာဖြစ်လို့ဒီမူရစ်စေတဲ့တဲ့အရက်သေးသာမူရစ်စေဝါတွေကိုရှောင်ကျင်ခြင်းဟာမင်္ဂလာဖြစ်ရတယ်လေလို့မေးအလွန်ကြီးမားတဲ့အကျိုးမဲ့မှုကြီးတွေကိုရှောင်ကျင်နိုင်လို့မို့ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်ပြည့်စုံလိမ့်မယ်ဒါကြောင့်သူသည်ပင်လည်းမင်္ဂလာတရားဖြစ်သွားတယ်ပေါ့နော်အကျိုးမဲ့တာကြီးကိုရှောင်နိုင်လို့ဆင်းရဲစေမဲ့အလုပ်ကိုရှောင်နိုင်လို့ မင်္ဂလာတရားလို့ဒီလိုလေးနားလည်ရအဲ့လိုဆိုလို့ထီရင်ဒီအယက်သေးတာမူရစေဝါအစရှိတဲ့နော်လူကိုအများကြီးဒုက္ခဖြစ်စေတတ်တဲ့ဒီအရာတွေဟာတောက်စားမယ်မှီဝဲမယ်ဆိုလို့ရှိရင်ဘလို့အကျိုးမဲ့တွေကို ဖြစ်စေတတ်တာတော့ဘလို့ဆင်းရဲဒုက္ခတွေကိုဖြစ်စေတတ်တာတော့ဒါကိုဘုံဘုံတို့သိမှဒါကိုရှောင်ကျင်ခြင်းဟာအလွန်ကြိုးကြီးတယ်ဆိုတာကိုဆန့်ကျင်ဘက်အနေနဲ့နားလည်နိုင်မယ်ပေါ့နော် ဒါတွေကိုမှီဝဲလို့ဒါတွေကိုတောက်စားလို့ဖြစ်ပေါ်လာမဲ့အကျိုးမဲ့တွေဆင်းရဲဒုက္ခတွေကိုမြင်နိုင်ရင်မြင်နိုင်သလောက်ဒါတွေကိုရှောင်ကျဉ်ရခြင်းဟာဘလောက်တောင်ကြီးမားတဲ့ကောင်းမှုကို ပြုရရောက်လဲဆိုတာလေးကိုဘုံဘုံတို့နားလည်ကြမယ်ပေါ့ဟုတ်လားဒါကြောင့်ဒီကနေ့တော့ဒါတွေကိုရှောင်ကျဉ်ခြင်းရဲ့အကျိုးကြီးကျေးဇူးကိုထင်ရှားစေဖို့နော်ဒီအရက်သေးတာမူရည်စေဝါကိုမရှောင်ကျဉ်နိုင်လို့တွေ့ရမယ်ကြုံရမယ်ခံစားရမယ် အပြစ်တွေအကျိုးမဲ့တွေဆင်းရဲဒုက္ခတွေဒါတွေကိုဘုံဘုံတို့ဦးစားပေးပြီးတော့ပြောသွားမယ်ပေါ့နော်။ရသော်ဘုရားကိုယ်တိုင်လည်းပဲဘုံဘုံတို့သင်္ကာလောဝါဒတုတ်တံဝိနယောစာသူသိခိတောဆိုပြီးတော့အဲ့ဒီမင်္ဂလာတရားကိုဟောတော့ကအဲ့ဒီသင်္ကာလတုတ်တံကြီးကိုအကျေဟောခဲ့တယ်လူကျင့်ဝတ်နဲ့ပတ်သက်ပြီးတော့နော်။ဒီမင်္ဂလာတရားထဲမှာအဲ့ဒီထဲမှာမြတ်စွာဘုရားက အယက်သေးတာတောက်စားခြင်းကြောင့်ဖြစ်ပေါ်လာမဲ့အကျိုးမဲ့ကို6မျိုးမြတ်စွာဘုရားဟောထားတယ်ဟုတ်လားအယက်သေးတာတောက်စားလို့ရှိရင်တန်ဋိဋ္ဌိကဒနာဇာနေပစ္စည်းဥစ္စာတွေဆုံးမသွားတတ်တယ်ဆုံးရှုံးသွားတတ်တယ်စီးပွားရေးပျက်စီးတတ်တယ်လူဝဆိုတာဒီစီးပွားရေးကိုပဲအမိပြုတ်ပြီးတော့ရက်တည်ကြရတာအဲ့ဒါရက်တည်တာတောက်စားတဲ့ပုံကောင်များစီးပွားပြတ်တတ်တယ် ကလဟပပဝကလဟပဝဒနီနော်ခိုင်ယံနေဖြစ်ပွားတတ်တယ်ယံအလွန်များတယ်မူပြီးယူပြီးဆိုမှတော့ဘာမှမှန်မှန်ကန်ကန်မသိနိုင်မမြင်နိုင်တဲ့အတွက်ကြောင့်အများကြီးနော်ခိုင်ယံမှုတွေဖြစ်စေတတ်တယ်ရောဂဏအာယတနံအနာယောဂများခြင်းရဲ့အကြောင်းတရားလည်းဖြစ်တယ်ဆွေသွေမြဲမြဲတောက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ဟာကြီးမားတဲ့ဖောက်ပြန်မှုနဲ့ရင်ဆိုင်ရပြီးတော့ တတမ်းမစိမနေရဘဲနဲ့ယောဂဝေဒနာကိုစောစီးစွာတွေ့ရတတ်တယ်ပေါ့အကိတ္တိသင်္စနနီနော်မကောင်းသတင်းတွေလည်းထွက်တယ်တဲ့ငွေဇေဝရဲ့သေးစာနဲ့မကင်းတဲ့ပုံကိုယ်တွေဟာမှားယွင်းမှုတွေများလာတဲ့အခါကျတော့မကောင်းသတင်းထွက်တယ်နော်ပြီးတော့ကောပိနဲ့နိဒန်တနီရှက်เสียကောင်းတဲ့ လျှို့ဝှက်ထားရမယ့်အင်္ဂါရက်တွေကိုလည်းပဲဖော်ပြတတ်တယ်တဲ့အလောက်ထိအရှက်မဲ့တဲ့အနေအထားမျိုးကို ရောက်သွားစေတတ်တယ်နောက်6ခုမြောက်အကျိုးအကျိုးမဲ့ကတော့အလွန်ထိခိုက်တယ်လို့ပြောရမယ်ပညာရဒုပ္ပလီကရဏီဉာဏ်ပညာအားနည်းအောင် ပြုတတ်တယ်တဲ့ဒီအယက်တေသာမှုရစေဝါဆိုတာဉာဏ်ပညာဆိုတာတတိတင်ညာအခြေခံပြီးတော့ဖြစ်တာ ဒါတွေကိုတောက်စားမယ်မိဝဲမယ်ဆိုလို့ရှိရင်ဉာဏ်ပညာရဲ့အကြောင်းတရားဖြစ်တဲ့အဲ့ဒီတတိတွေသင်ညာတွေအားနေသွားတဲ့အတွက်ကြောင့်ဉာဏ်ပညာဟာလည်းတဖြည်းဖြည်းနဲ့အားနေသွားတာအဲ့ဒါကိုဘုံဘုံတို့ဒီအပြစ်ကြီး6မျိုးကိုတပြေကံစတော်ဘုရားကြီးကဘလို့ရေးပြတော့ဥစ္စာစုံပါခိုက်ရန်ပွားခဲ့နာများခြင်းကြောင့်မကောင်းတဲ့တွင်းအင်ကာလံပညာဉာဏ်လဲအားနေအောင်ပြုဤ6ခုတောက်မှုသေးရည်ဖြစ်ဘုံတို့သေးရည်လို့ပြောတဲ့နေရာမှာ မူရရှိဝါတွေအကုန်လုံးအကျုံးဝင်နေလို့အဲ့လိုနားလည်ရမယ်အဲ့ဒီကနေ့ခေတ်ကတိုးတက်မှုတွေက အပြိုင်သွားနေတာကောင်းတဲ့ဘက်မှာတိုးတက်တာတွေရှိသလိုမကောင်းတဲ့ဘက်မှာလည်းပဲအံ့ဩစရာကောင်းလောက်အောင်ကြောက်စရာကောင်းလောက်အောင် တိုးတက်နေတော့နော်လူရဲ့စိတ်ကိုဘလို့မူးရစ်သွားအောင်ဘလို့ခံစားချက်တွေဖြစ်အောင်ဘလို့လုပ်ရမယ်ဆိုတာကိုဤပညာတွေရနော်အလွန်တရာမှစွန့်စွန့်တမန်သိကြမြင်ကြတဲ့အတွက်ကြောင့် နော်လက်သေးကွန်လောက်ရှိတဲ့စေးကလေးပင်မလို့အလွန်ထိရောက်တဲ့နော်ဆွဲမဲ့ဖရာကောင်းတဲ့ခံစားမှုကိုပေးနိုင်ပြီးတော့နောက်ဆုံးအလွန်ကြီးမားတဲ့အကျိုးမဲ့တွေကိုတောင်ဖန်တီးနိုင်တယ်ပေါ့နော်မိုးရစေးဝါဟုတ်လားဒါကြောင့်ဒီအကျိုးမဲ့6မျိုးကိုပြောတဲ့အခါမှာမိုးရစေးဝါအဓိကအကျုံးဝင်နေတယ်လို့နားလည်ရမယ်အဲ့တော့ဒီ6ပါးလေးကိုဘုံဘုံတို့ဒီကနေ့တရားမာတိကသဘောမျိုးလေးပေါ့လေ နော်အရက်သေးတာမူရစေဝါကိုရှောင်ကျင်ခြင်းဟာမင်္ဂလာဖြစ်တယ်ဘာကြောင့်မင်္ဂလာဖြစ်တော့အကျိုးမဲ့ခြင်းရဲ့အကြောင်းတရားဆင်းရဲခြင်းရဲ့အကြောင်းတရားတွေကိုရှောင်နိုင်လို့ဟုတ်လားအဲ့ဒါလို့ဆိုရင်အကျိုးမဲ့ခြင်းဆင်းရဲခြင်းတွေနော်ဘယ်နှမျိုးလောက်မြတ်စွာဘုရားဖြစ်စေနိုင်တယ်လို့ဒီမှာပြောထားတော့6မျိုးဟုတ်လားဥစ္စာဆုံးပါခိုက်ရန်ပွားခဲ့နာများခြင်းကြောင့်မကောင်းတဲ့တွင်းအင်္ဂါလံပညာဉာဏ်လဲအားနည်းအောင်ပြုဤ6ခုတောင်းမှုတည်ရည်ဖြစ်တဲ့အဲ့ဒါတွေကိုတစ်ခုချင်းလေးနဲ့ပြောကြည့်အောင်နော် ပထမအကျိုးမဲ့ခြင်းဆင်းရဲခြင်းကဘာတော့တန်ဒိဋ္ဌိကဒဏဇာနေနော်စီဝါဥစ္စာတွေပျက်စီးတဲ့တေအယက်သေးတာနဲ့ရင်ဒီကျွမ်းဝင်သွားပြီးနောက်ဆုံးစွဲတဲ့အဆင့်ကိုရောက်သွားပြီးဆိုလို့ရှိရင်အကြံတုံးညံတုံးတွေဖြစ်ပြီးတော့နော်အရည်အသွေးတွေကျပြီးတော့မရှာနိုင်မဖွေနိုင်တော့ဘဲနဲ့ရှာပြီးသားဖွေပြီးသားတွေကလည်းအမျိုးမျိုးသောအကြောင်းကြောင့်ဆုံးရှုံးသွားနိုင်တယ်ပျက်စီးသွားနိုင်တယ်ဟုတ်လား ဒါကိုပြောတော့ဟိုဇတ်တော်လေးတစ်ပုဒ်အမှတ်ရမိတယ်ပေါ့စိတ်ထဲမှာဟိုဘုရားလောင်းကအလွန်ချမ်းသာကြွယ်ဝတဲ့ဘဝနေနော်ตาလေးတစ်ယောက်ရှိတယ်အဲ့ဒီตาလေးကတိတ်ပြီးတော့မလိမ္မာဘူးဘုရားလောင်းဘလို့ဆုံးမလို့မှမရဘူးဟုတ်လားအဲ့လိုနဲ့ဘုရားလောင်းကအသက်အရွယ်ကြီးတဲ့ခါကျတော့ကွယ်လွန်နေစာရောက်တော့တရားမင်းဖြစ်တယ်တရားမင်းဖြစ်တဲ့ခါကျတော့ဒီသားရဲ့ပုံမှာရှိနေတဲ့တန်ရောစဉ်က မပြတ်ဘူးသူ့သားကိုအမှတ်ရတယ်အဲ့ဒါနဲ့တားကိုဆုံးမလို့လည်းမရခဲ့ဘူးသူလူဘွားတော့ကအဲ့ဒါနဲ့ကြည့်လိုက်တဲ့အခါကျတော့တားကအခုလည်းပဲဆိုးမိုက်တယ်အထူးသဖြင့်တော့သူကအရက်သေးတာနဲ့ပဲပျော်မွေ့နေတာပေါ့နော်အဲ့လိုမျိုးနေတဲ့အခါကျတော့ဖေကြီးမရှိတော့တဲ့နောက်ပိုင်းသူ့ဘဝပြက်တယ်စီးပွားရေးလည်းဘာမှမရှိတော့အိမ်နေရာတွေမိသားစုဘာမှမရှိတော့အကုန်လုံးအထီးကျန်တကောင်ကျွက်ဖြစ်ပြီးတော့တောင်းစားရတဲ့အနေအထားကိုရောက်သွားတယ်လူချင်းကံရင်စိတ်တွေလည်းအကုန်ပျက်စီး နော်အကုန်လုံးဒုက္ခရောက်ပြီးတော့အဲ့လိုမျိုးဖြစ်တဲ့အခါကျတော့တရားမင်းဖရာလောင်းဟာနော်သားတန်ရောစဉ်နဲ့တနာလွန်းလို့ဆိုပြီးတော့သွားပြီးတော့သူ့ကိုဆုံးမတယ်။ဟိုကစားတယ်ရလည်းမရှိဘူးလေ။အဲ့ဒါနဲ့ဘာလုပ်တုံဆိုတော့လိုတရအိုးတဲ့။ဟုတ်လား။ဒီအိုးထဲမှာမင်းဘာရကျင်တယ်လေ။အဲ့ဒီအိုးထဲကိုနှိုက်ယူလိုက်လို့ရှိရင်ကိုလိုကျင်တာရမယ်။နတ်တို့ရဲ့တကိုးနဲ့ဖန်ဆင်းပေးတယ်တဲ့။ဒါဆိုရင် तू စားတယ်ဝတ်စရာနေစရာပူစရာမလိုတော့ဘူးပေါ့ ပြောရလို့ရှိရင်အဲ့ဒီအိုးကိုရလိုက်တာနဲ့နေချင်းညာချင်းသူလိုချင်တာတွေအကုန်လုံးရတဲ့အတွက်ကြောင့်သူအလွန်ချမ်းသာတဲ့တတိအဖြစ်ကိုရောက်သွားတယ်ဟုတ်လားအဲ့ဒါနဲ့ဘုရားလောင်းကတော့စိတ်ချရပြီဆိုပြီးတော့ပြန်သွားတာပေါ့ဒါပေမဲ့ဒီအရက်သေးစာနဲ့မကင်းတဲ့အတွက်ကြောင့်ဒါဆွဲနေတဲ့အတွက်ကြောင့်အချံရံတွေပေါင်းတင်နေရလဲဒီလိုလူမျိုးတွေပဲများတာ။အိုးဟုတ်လား။အဲ့ဒါနဲ့နောက်တော့ဒီအိုးလေးကသူ့ရဲ့ကျေးဇူးရှင်ဆိုတော့အိုးလေးကင်ကင်ပြီးတော့ နောက်တော့အရင်မူးရင်းနဲ့အဲ့ဒီအိုးလေးကန်ကန်ကာရင်ကာရင်နဲ့အိုးကလွတ်ကျပြီးတော့ကွဲရသွားတယ်ဟုတ်လားအဲ့ဒါနဲ့ငကိုဒီအိုးကြောင့်ရထားတဲ့စီဝါဥစ္စာတွေစီးစိမ်တွေအကုန်လုံးကလည်းတရွေ့ရွေ့နဲ့ပျက်စီးပြီးတော့ဆုံးရှုံးပြီးတော့နောက်ဆုံးကြတော့ဒီလိုပဲငတ်ပြက်ပြီးတော့သေရတဲ့အနေအထားကိုရောက်သွားဟုတ်လားဒါကြောင့်စီးပွားပြက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့လိုတရအိုရတာတောင်မှเนาะအယက်သမားဟာဘလို့နီးနဲ့မှမပြည့်စုံနိုင်ဘူးဆိုတာလေးကို ပြောတာပါဟုတ်လားอืมနောက်ဘုံဘုံတို့ဒုတိယဒီရက်သေးတာကြောင့်ဖြစ်ပေါ်လာတဲ့မူရစေဝါကြောင့်ဖြစ်ပေါ်လာမဲ့အကျိုးမဲ့ကဘာလို့ကလဟပောဒနီနော်ခိုင်ရံများအေးတဲ့နော်ဒီရေဝင်သွားပြီဆိုရင် तू ကမန်းနည်းနည်းတက်လာတယ်ပြောတင်တာပြောတင်တာခွဲချမ်းပြီးတော့မသိတော့ဘူးအဲ့တော့ဆက်ဆံရေးတွေဘာတွေကအကုန်လုံးယိုယွင်းပျက်စီးပြီးတော့နော်မန်နေနဲ့အချင်းချင်းမဖြစ်ကြဘူးနောက်ပိုင်းကျတော့ ခိုက်ရန်ဖြစ်ကြတယ်ဒေါသဖြစ်ကြတယ်ဟုတ်လားဒေါသဖြစ်လာပြီဆိုရင်လည်းပဲဒီမတိမှုကအတင်းနောက်ကနေတွန်းအားပေးထားတဲ့အတွက်ကြောင့်တကယ့်ကို ပြင်ဖို့ခက်တဲ့အမှားတွေကိုဆက်ပြီးတော့လဲလွန်ကျူးမိတယ်ပေါ့ဟုတ်လားခိုက်ရန်များတယ်ဆိုတာအဲဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ဇက်တော်တစ်ပုဒ်ထဲမှာအလွန်ထင်ရှားတဲ့အကြောင်းအရာတစ်ခုရှိတယ်အဲ့ဒါကိုလေဒီဆိုတော်ဘုရားကြီးက တပည့်ရင်းမေတ္တာစာတေရီတေရဲ့မေတ္တာစာထဲမှာထည့်ပြီးတော့ရေးပြတယ်ဘုံဘုံကဒီရက်နဲ့ပတ်သက်ပြီးတော့နော်တရားလေးတစ်ပုဒ်စုစုစည်းစည်းလေးဟောအောင်မယ်လို့တစ်ချိန်တုန်းကစဉ်းစားဘူးတယ်အဲ့လိုစဉ်းစားတုန်းကဒီ ladies တော်ဘုရားကြီးရဲ့အရက်နဲ့ပတ်သက်ပြီးတော့ရေးထားတဲ့မေတ္တာစာလေးနှစ်ပုဒ်ကိုလည်းပဲငငယ်လေးကစပြီးတော့ဖတ်ဖူးတယ်မေတ္တာစာတစ်ပုဒ်ကစိုင်းပြင်ရွာတကြီးဦးဆိုင်ကိုရေးပေးတာ နောက်တစ်ပုတ်ကသူကတပရင်မြို့မှာရှိကြတဲ့လူတွေအဲ့ဒီတုန်းကတော့အရက်သေးတာတောက်စားကြတာတွေများလို့ဆိုပြီးဆိုကြီးကရေးပေးတာအဲ့ဒါဥဆိုင်ကိုရေးပေးတဲ့မေတ္တာစာကတော့ဟိုစာရေးတဲ့မြန်မာစာရှုတော့ကနေပြီးတော့ကြည့်မယ်ဆိုရင်သူအလွန်တန်ဖိုးကြီးတယ်အဲ့ဒါလေးကိုတော့ပြီးကနေမှအစာအဆုံးဖတ်ပြအောင်မယ်လို့စိတ်ကူးထားတယ်ပေါ့နော်တပင်ရင်တေးတေးရဲ့မေတ္တာစာတော့သူအရှိကြီးနော်ဒီ အရရဲ့အပြစ်တွေအများကြီးသူကတော့တန့်စီပြီးတော့ရေးပြတယ်အဲ့ဒါတော့ရှည်လျားလွန်းတဲ့အတွက်ကြောင့်အကုန်ဖတ်ပြီးတော့မပြတော့ဘူးပေါ့အဲ့ဒီထဲမှာဒီခိုက်ရံများခြင်းမစင်းသားမစင်ခြင်းနိုင်မဲနဲ့မှားယွင်းမှုတွေနဲ့နော်ဒုက္ခတွေထဲမှာနစ်မွန်းသွားတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့နော်ဆရာတော်ကြီးရေးပြတာလေးအဲ့ဒါသူကဓမ္မဒဇဇတ်ဆိုတာရှိတယ်အဲ့ဒီထဲမှာဘုန်းဘုန်းတို့နော်ရှင်သာရိပုတ္တရာရဲ့အလောင်းဟာရှင်မင်းကြီးဖြစ်တယ် ရှင်ဘရင်ဖြစ်ပြီးတော့သူဟာဒီအရက်ကြိုက်တယ်အသားမပါရင်လည်းသူကမစားဘူးအဲ့တော့ဒီနေ့တော့အရက်မှုပြီးတော့ဝတ်တော်တင်မဲဆိုပြီးတော့သူ့ကိုထမင်းကြွေးခိုင်းတဲ့အခါအသားကမပါဘူးအသားဟိုစပူမှုရဲ့ပေါ့လျော့မှုကြောင့်ပေါ့မပါလာဘူးဘယ်သူမှလည်းမပြောရဲဘူးဟုတ်လားအဲ့ဒါနဲ့ तू အရန်စိတ်တိုးတယ် तू အသားကြိုက်မှန်းသိရတယ်အသားမပါဘဲနဲ့ပွဲတော်တရရတယ်ဆိုပြီးတော့ အဲ့ဒါနဲ့ဘာလုပ်တုံဆိုတော့စိတ်တွေဆိုးပြီးတော့နော်သူ့ရင်ခွင်မှာဒီပွဲတော်မတည်ခင်တုန်းကသူကိုယ်တိုင်ချစ်လွန်းလို့ချော့မြူနေတဲ့သူ့သားလေးရှိတယ်လာသားလေးပဲရှိတယ်သူ့ရဲ့ရင်သွေးဟုတ်လားအဲ့ဒါကိုအရင်မူးတဲ့အခါကျတော့ဘလောက်ထိဆင်ញင်တုံတရားပျက်စီးသွားလဲဆိုတော့သူအလွန်ချစ်တဲ့သူ့ရင်သွေးကိုပဲခေါင်းကနေကင်ပြီးတော့လေဘင်းကိုလိန်ချိုးပလိုက်တယ်ဟုတ်လားချွတ်ပြီးတော့ရော့ဒီဟာကိုချက်ခဲ့ဆိုပြီးတော့ခိုင်းတယ် ပုံမှန်စိတ်ဆိုရင်ဒီလိုဘယ်လိုလုပ်လုံနိုင်မလို့အဲ့တော့စဖူမှုကလည်းဘာမှမတုံ့ပြန်ရဲဘူးနော်တအူးဆံပိုင်ဘရင်စနစ်ဆိုတော့ तू အသက်ဆိုရင်သိရမှာလीဟုတ်လားအဲ့ဒီကျတော့ तू ကချက်ခဲ့ဆိုတော့ तू လည်းချက်လာတာပဲအဲ့ဒီကလေးလေးရဲ့အသားကိုတုံတစ်ပြီးတော့ချက်လာတာချက်လာပြီးတော့ပေးလိုက်တယ်ဘရင်ကိုစားတာပဲအဲ့ဒါကို तू သူထမင်းနဲ့စားအရက်နဲ့မြည်အကုန်လုံးစားပစ်လိုက်တယ်အဲ့နဲ့မူမူယူနဲ့အိပ်ပျော်သွားအိယာနိုးပြီဆိုတဲ့အခါကျတော့သားကိုအမှတ်ရတယ်ငါသားလေးခေါ်ခဲ့ သားကိုချော့မြူမယ်ဆိုတော့အဲ့ဒီကြတော့မိဖုရားကြီးကနော်ကိုတော်မြတ်ရဲ့သားကိုကိုယ်တိုင်တတ်ပြီးတော့ကိုယ်တိုင်ပဲစားခဲ့ပြီးပြီနော်အဲ့ဒါမစိုးလို့ဆိုရှင်သာရိပုတ္တရာလောင်းနော်အဲ့ဒီကြတော့မှသူအလွန်ကြီးကျယ်တဲ့အပူမီးပေါ့နော်ဒုက္ခမီးဘလို့မှဖြေလို့မရအောင်အဲ့ဒါနဲ့ငါဒီအချိန်ကစပြီးတော့ငါနိဗ္ဗာန်မရမချင်းဒီတေရက်ကိုဘယ်တော့မှမတောက်တော့ပါဘူးဆိုတဲ့အဋ္ဌံပေါ့ဟုတ်လားအဲ့ဒါဝဆလိုကြီးက မေတ္တာစာလေးထဲမှာရေးပြတယ်။မေတ္တာစာဆိုတာကမေတ္တာရက်ခံတဲ့သဘောမျိုးအကျိုးသင်အကြောင်းသင်ရှင်းပြပြီးတော့မကောင်းတာမလုပ်ဖို့ကောင်းတာလုပ်ဖို့ကိုယ်နဲ့ရင်းနှီးတဲ့လူတွေရှေ့တုန်းကမေတ္တာစာရေးတာထွန်းကားတာရှိတယ်ဒီဘက်ခေတ်မှာတော့သိပြီးတော့မရှိကြတော့ဘူးလို့ဆိုရမယ်ပေါ့နော်မေတ္တာစာဆိုတာသူကစာနဲ့ရေးပြီးတော့လှမ်းပို့တာဟုတ်လားအဲစာအရှိကြီးတွေကဘုရားဒီမှာကောင်းတော့ချက်ကလေးကြားထားတယ်တပန်ထိုးမှဓမ္မရဇနိပ္ပဇဗ္ဗာလိကျမ်းလား ရှင်သာရိပုတ္တရာဤအလောင်းသည်မင်္ဂလာမောင်းတီး၍ရိတ်ထီပြူတလှက်လက်နှင့်ဘရင်မြတ်ပြုလေရာဒေသာကိုစုံမဲ့တောက်ကျူးသည့်အတွက်ကြောင့်အသက်နှင့်ထတ်တူချစ်ခင်တော်မူလှသောသာတိဥယင်သွေးကိုမထွေးနိုင်မချေအားတက်ညင်၍စာပြီးမှတအောင်နာ အမှုပြေသောသာသက်ဝေပလဲခိုင်ကြောင့်မဖြေနိုင်ပြပါပွားလေမင်းမတရားတေငယ်သေး၍နောင်တတွေပိတ်ဖုံးခန္ဓာတော်တုံးတောင်မှမဆုံးနိုင်မိမကပဲကြီးဒုက္ခတွေ့ဘူးသည့်အကြောင်း ။ तू ကတပိုက်ချင်းလေး तू ကရေးပြတာ။ဒီအရက်ကြောင့်ဖြစ်တဲ့အကျိုးမဲ့တွေကိုနော်ဝတ္ထုလေးတွေဇဏိပတ်လေးတွေထုတ်ထုတ်ပြီးတော့စတော်ကြီးကရေးပြတာဒါကဟိုတပရင်မေတ္တာစာထဲမှာပါတာပေါ့နော်။အဲ့တော့ဘုန်းတို့ပြောချင်တာကဘာတော့နော်တေတေရဲ့အပြစ်6မျိုးတွေကနံပါတ်1ကလဟပောဒနီနော်ခိုင်ရံများတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါလေးကိုထုံထုတ်ပြီးတော့ပြောတာပေါ့နော်။နောက်နံပါတ်3ပါပြောတော့ရောဂာနအာယတနံ အနာယောဂါများတယ်အရက်သေးစာနော်အရက်တော့ပါများလာရင်ရက်ဟာစွဲတတ်တဲ့သဘောရှိတဲ့အတွက်ကြောင့်သူကဖြတ်နိုင်ခဲ့တယ်စွန့်နိုင်ခဲ့တယ်စွဲသွားပြီးတောက်ပါများလာပြီဆိုရင်ဒီမကောင်းတဲ့ဓာတ်တတိတွေကခန္ဓာကိုယ်မှာအမျိုးမျိုးဒုက္ခပေးတယ်ပေါ့နော်ဒါဒီခေတ်စည်းပညာလည်းပဲအများကြီးဒီအရက်သေးတာမူရစေဝါလူခန္ဓာကိုအများကြီးပျက်စီးစေတယ်ဆိုတာသူတို့အများကြီးသိကြမြင်ကြတာပဲဟုတ်လား မြတ်စွာဘုရားလည်းဒါမြင်ခဲ့တယ်ပေါ့နော်ဒါဟာယောဂဖြစ်ခြင်းရဲ့အကြောင်းဘာဖြစ်လို့တုံးသူ့ကိုတောက်မိရင်စွဲတယ်ဖြတ်နိုင်ခဲ့တယ်တချို့နည်းနည်းဆိုပြီးတော့ဆေးပြေဝါးပြေဟောစကားပြောတာကွာစပါးတုံးဆေးပြေဝါးပြေတယ်ဆေးပြေဝါးပြေလားယောဂဖြစ်ခြင်းရဲ့အကြောင်းလားယောဂဖြစ်ခြင်းရဲ့အကြောင်းနော်နင်းနေဆေးပြေဝါဖြစ်ဆိုနင်းနေနဲ့လေရက်နိုင်တဲ့လူဟာရှားတယ်။ဟိုပုံပုံတို့မြတ်စွာဘုရားတိကနေပိုင်အင်္ဂုတ်ထိုထဲမှာပြောထားတာရှိတယ်။တိဏ္ဏဘိခွေပฏิတေဝနာယနတ္ထိဒိဋ္ဌိ သုံးမျိုးသောအရာဌာနဟာရောင်ရဲနိုင်ခဲ့တယ်တဲ့နော်သုံးမျိုးသောအရာဌာနကိုမှီဝဲတဲ့နေရာမှာရောင်ရဲနိုင်ခဲ့တယ်ရက်နိုင်ခဲ့တယ်နော်အဲ့ဒါဘာလဲဆိုတော့အိတ်မှုတဲ့နော်အိတ်ချင်းမှာလူတွေဟာရောင်ရဲခဲ့တယ်အိတ်လို့ဘယ်တော့မှဝရတယ်လို့မရှိဘူးနောက်နံပါတ်1ကသေကြီးတောက်မှုတဲ့ဝရတယ်လို့မရှိဘူးအမှုရဲ့စေဝါဆိုသေမန်းသိရတဲ့တောင်လှုပ်သွားကြတာနော်အသက်နဲ့တောင်မှဘာလို့အလဲထက်လှုပ်သွားကြအဲ့လောက်ထိစွဲတယ် ဒါကိုမရက်ဘူးနော်ရှင်တန်ချင်းကိုပဲရက်မယ်ဟုတ်လားဒီလိုသွားတာနော်နောက်သုံးခုမြောက်ကဘာလို့ဆိုမေထုံမှုတဲ့ဟုတ်လားရှောင်ရဲနိုင်ခဲ့တယ်ဆိုပြီးတော့မြတ်စွာဘုရားဟောတာအဲ့လိုမရောင်ရဲနိုင်တဲ့အခါကျတော့ဘာဖြစ်တော့ယောဂါတွေရတာပေါ့နော်ဒါဒီဘဝတွင်ကိုပဲမြင်နိုင်တဲ့အကျိုးမဲ့တွေပေါ့အဲ့ဒါကိုဆိုတော့ကြီးကအဲ့ဒီတပည့်ရင်းမြစ်တာစာထဲမှာဏီကုံပိုင်းလေးမှာအဲ့ဒါလေးကို तू ကထည့်ပြီးတော့ရေးတယ်အဲအဲ့ဒါလေးကတော့ तू က အလုံးမစကလုံးလေးတွေကပြောင်မြောက်တယ်ပေါ့နော်ဒီလောက်အပြစ်များပါလက်တယ်လူတွေဟာအကြောင်းမျိုးမျိုးပြပြီးတော့တောက်ကြစားကြအမိဝဲကြသုံးဆောင်ကြလောက်ကြဒါကိုဆရာကြီးကရေးတာတို့ပါသောမိုးအချိုးလူကအပူကြွ၍ကြောမာမျိုးမြက်ညောင်ညာတဲ့လင်သေရက်တဲ့ကြိုက်တောင်မျိုးလိုက်ကပြိုက်ပြိုက်ကြလျောယောဂါတွေမျောသောကြောင့်စေတဘောဝါအမအတန်ငယ်သုံးလက်မူကြံကန္တဝီနီးဆောင်အကျိုးပေးမရှိပါဟုသီလကြောင့်စင်ကြည်နှင့် သူပြောပုံလေးနော်တေချာနားထောင်ကြည့်နော်တချို့လူတွေကတဲ့ခန္ဓာကိုယ်ထဲမှာအပူတွေကြွမယ်ဆိုရင်ဒါလေးကိုတောက်လိုက်မယ်ဆိုရင်နော်အပူကြွရင်ကြောမမျိုးမြဲညောင်းညာတက်လင်သေရက်တဲ့ကြိုက်တောက်မျိုးလိုက်ကပြိုက်ပြိုက်ကြလျှော်ယောဂါတွေမျိုးသောကြောင့်ဒါမြန်တောက်လိုက်လို့ရှင်ယောဂါတွေမျိုးသွားမယ်နော်ဒါကြောင့်ဆေးသဘောဝါအမှတ်အတန်ငယ်သုံးလက်မူနော်ဆေးအမှတ်ဝါအမှတ်နဲ့နည်းနည်းလေးတောက်မယ်ဆိုရင်တော့အကျိုးရှိမယ်ဆိုပြောကြတာပေါ့နော်ဆေးသဘောဝါအမှတ်အတန်ငယ်သုံးလက်မူ ကြံကန္တဝီနီးရှောင်အကျိုးပေးမရှိပါဟုသီလကြောင့်ဆင်ခြင်နှင့်အထွေထွေပြောကြားလေးမြတ်တရားဒေသနာတွင်ယောဂ၏ဖြစ်ကြောင်းဟု နီလန်ဟောင်းအရှိသားမှုတတိထားစိတ်စိတ်နေညံတမျိုးမပွေနှင့်လွန့်လေးလေးမောင်မှားသောတောက်စားမှုဇေယျရှိုးကိုတိုက်ချိုးကနှိမ်နှင်း၍ကွင်နိုင်သည်မြရှောင်းသွေးအနတ်မှမခံလေးပဲစိတ်တံဝေဝိရတိဖြင့် မနတိဖြောင်းရှင်းအောင်နှလုံးသွင်းထားကြစေလိုကြောင်းများနဲ့တေတေရတရားဟောကြားလိုက်ပေသည်တရားဓမ္မပေါင်းသူတော်ကောင်းတို့ဒါလေဒီလိုလေးသူကအဆုံးသတ်သွားတာဟုတ်လားဘလို့ပဲနော်စင်ကြီးတွေပေးပြီးတော့ဒါတွေကိုတောက်ကြစားကြတော့လေပဲဘုရားဟောဒေသနာအရပြောရမရှင်ဒါယောဂရဲ့အကြောင်းတဲ့ဒါကြောင့်မို့လို့တတိထားစိတ်စိတ်နဲ့ဉာဏ်တမျိုးမပွေနဲ့ဟုတ်လားလွန့်လေလေမှောင်မတောက်စားမှုဇေယျရှိုးကိုတိုက်ချိုးကနှိမ်နှင်း၍ စကလုံးလေးတွေသုံးသွားပုံလေးတွေကာယံရှာပုံလေးတွေဒါကတော့စာပေရှုတော့မှနေပြီးတော့ဘုံဘုံကကြည်ပြီးတော့ပြောတာပေါ့နော်အင်းအဲ့တော့ဘာလဲပြောချင်တာလေးကအယက်သေးတာတောက်စားမယ်ဆိုရင်တတိယရရှိမယ်အကျိုးမဲ့ကယောဂါထူပြောခြင်းပဲဒါပြောတယ်နော်နောက်လေးခုမြောက်အကျိုးကြီးလေးခုမြောက်အကျိုးမဲ့ရပါတော့အကိတ္တိသင်္စနနီနော်မကောင်းတဲ့ရင်ထွက်တယ်တဲ့အယက်သေးတာတောက်စားတဲ့ပုဂ္ဂိုလ်ဟာ အမားနဲ့ရောနေတာ။အိုးအမားနဲ့ရောနေပြီဆိုလို့ရှိရင် ကောင်းတဲ့င်းထွက်เสียအကြောင်းမရှိဘူး။ဒေယီတောက်လင်တင့်မဲ့တင့်ကိုရေးခွင်မဲ့သည့်ပြင်းရီမေယုဟီရိုတကင်းခပင်းများထိုအကုသိုလ်ကိုမညိုလွယ်စွာပြုကျင့်ရသည်ရှောင်ကအပြန်အကျိုးဒီဟုတ်လားငငယ်ရရတဲ့စာလေးနော်တေရီတောက်လင်တင့်မဲ့တင်ကို ရေးခွင်မဲ့တိပြင်းရီမေယူနော်ဒါကိုလုံမှီဝဲမယ်ဆိုလို့ရှိရင် ဒါလှုပ်တဲ့နေဒါမလှုပ်တဲ့ဘူးဆိုတာကိုပိုင်းခြားပြီးတော့သိတဲ့ညာမရှိတော့ဘူးနော်တေရီတောက်လင်တင့်မဲ့တင့်ကို ရေးခွင့်မသိအရေးခွင့်နားမလဲတော့မသိတော့ဘူးနော်အဲ့ဒါကြောင့်မလို့သူအများကြီးအကုသိုလ်တွေကိုလုပ်နိုင်တယ်တေရီတောင်းလင်းတင့်မဲ့တင်ကို ရေးခွင့်မဲ့သည်ပြင်းရိမေယူခပင်းများတို့အကုသိုလ်ကိုမညိုလွယ်စွာပြုကျင်ရသည်ပြင်းတဲ့သဘောမေ့တဲ့သဘောနောက်ဆုံး ဘဝတန်တရားကျိုးပေးကိုလှမ်းမြော်ကြည့်မယ်ဆိုလို့ရှိရင်ယူတဲ့အနေအထားမျိုးနော်စိတ်ဖောက်ပြန်တဲ့အနေအထားမျိုးဒါတည်တည်နဲ့သူအများကြီးပတ်သက်နေတယ်ဆိုကြပါစို့ဘုံဘုံတို့ရိုးရိုးလေးစဉ်းစားကြည့်တချို့စီးပွားပြက်လို့ယူတယ်စီးပွားပြက်လို့ကြီးယူတာလို့ပြောလို့မရဘောဆိုစီးပွားပြက်လို့ယူရင်စီးပွားပြက်တဲ့လူတိုင်းယူမယ်ပေါ့စီးပွားပြက်တဲ့လူတိုင်းယူလားမယူနော်ယူရယူကျင်တဲ့လူမှယူတာအဲ့တော့စီးပွားပြက်ခြင်းကလည်းအကြောင်းတရားတစ်မျိုးတော့ ဖြစ်တယ်ပေါ့ဒါပေမဲ့တချို့အစည်းအဝါပြက်တယ်ကိုယ်စိတ်ကိုမယူအောင်ထားနိုင်တယ်တချို့မိသားစုဝင်တွေပျက်စီးတယ်ယူသွားတယ်တချို့လောကဓာတ်တွေနှိမ့်ဆက်တယ်ယူသွားတယ်ဟုတ်လားလောကဓာတ်နှိမ့်ဆက်တိုင်းယူကြသလားမယူပါဘူးအဲ့တော့ဒါကပြစ္ဆုတ်ပံအကြောင်းတရားပေါ့အဲ့တော့အတိတ်အကြောင်းတရားရှိရမယ်ဆိုတာကိုဘုံဘုံတို့မှန်းကြည့်လို့မရနိုင်ဘူးလားရနိုင်တယ်နော်လောကဓာတ်ဆိုတာကတော့လူတိုင်းအနေနဲ့အများထိုက်လျောက်တွေ့ကြတာကြီးပဲလေဟုတ်လားအဲ့တော့ဘာကြောင့်ယူကြသလဲဆိုရင်อืม အတိတ်ကာလကဒီမူရစေဝါအယက်သေးတာဒါတွေနဲ့ပတ်သက်ဆက်ဆက်မှုရှိခဲ့တယ်ဆိုတာနော်တက်သေးတစ်ခုအနေနဲ့ဘုံဘုံတို့မှန်ကြည့်လို့မရနိုင်ဘူးလားရနိုင်တယ်နော်ဒါကြောင့်ဒီမှာတော့မြတ်စွာဘုရားမကောင်းသတင်းတွေထွက်တတ်တယ်အလွဲအမှားတွေများလွန်းလို့ဒါပြောတယ်နော်နောက်၅ခုမြောက်အကျိုးမဲ့ကြတော့မြတ်စွာဘုရားဘယ်လိုဟောတော့နော်၅ခုမြောက်အကျိုးမဲ့ကောပိနဲ့ဏိဒံတနီနော်ရှက်ဖွေရကောင်းတဲ့ ဖုံးလွှမ်းထားမှသာလင်တင့်တယ်တဲ့နော်အင်္ဂါကြီးငယ်တွေကိုနော်ဖော်ပြတတ်တယ်တဲ့အဲ့လောက်ထိအရှက်မဲ့တဲ့အနေအထားမျိုးကိုရောက်သွားတတ်တယ်တဲ့ဟုတ်လားအဲ့ဒါကိုတော့ဆရာကြီးကသူ့ရဲ့မေတ္တာသားထဲမှာအဲ့ဒါလေးကိုလည်းသူထည့်ရေးဝိထုသောနိပ္ပမှာလူနတ်တို့เสียမြတ်ဖရာလက်ထက်ခါတွင်တာဂတမထေရှင်သည် မြေတွင်ငုံလျို့မိုးအာကာယံပြန်လို့ပြန်တက်လို့တက် မှန်ခတ်သည့်နဂါကိုခြေပြားဖြင့်နှိမ်ချိုး၍တကိုးဖြင့်ဆုံးမရာတရာတို့တကာတို့တရာ၍ကြည်ညိုစွာလှူဒန်းသောတေရကျန်းသူရာကို ဖုံးပေးကအတောက်ကျူးသောကြောင့်နောင်မူးမေ့ချောက်ချရှေးမူရာ ဖောက်ပြလေဖျားရှင်မျက်မောဝဲတရားစဉ်ပြက်ပြောက်၍ယူခြင်းသို့ရောက်လေသည်တကြောင်ရှင်သာဂတမထေရအကြောင်းဆိုလို့ကြီးကအတူယုတ်လေးရေးပြရှင်သာဂတဆိုတာရှိတယ်မြတ်စွာဘုရားလက်ထက်က နော်ဇံပင်ညင်ရပြီးတော့တကိုးကြီးတယ်နောက်တော့သူကဘလို့ဖြစ်တုံဆိုတော့အဲ့ဒီသူသတင်းသုံးတဲ့ဒေတာပေါ့နော်အဲ့ဒီရွာမှာနဂါးတကောင်ကတောင်းကျမ်းအဲ့ကြောင့်မလို့ဒကာဓမ္မတွေကတီရှင်သာကတကိုအားကိုးကြတော့အဲ့ဒီနဂါးကိုအိုးတဲ့သူ့ရဲ့တကိုးစွမ်းနဲ့နှိမ်နှင်းပေးတယ်သူအမြေရှိုးနိုင်တယ်မိုးပြန်နိုင်တယ်သူတကိုးရှိတယ်ဆိုတာလေဒကာဓမ္မတွေကသိတယ်ဟုတ်လား အဲ့ဒါသူ့တကိုးစွမ်းနဲ့ဒီမန်တက်နေတဲ့ငကားကိုသူဆုံးမနိုင်တယ်အဲ့လိုဆုံးမနိုင်တဲ့အတွက်ကြောင့်လူတွေကကြည်ညိုပြီးတော့နော်သူ့ကိုလှူကြတာဘာလှူခြင်းတော့ဘာဘာလှူရမတော့မေးကြတာပေါ့နော်အဲ့တော့ तू ကတော့မပြောဘူး तू ဘေးကသူ့ကိုမြောင်ပြီးတော့နော်ဟိုမှီပြီးတော့စားကြတဲ့တချို့ရဟန်းတွေရှိတယ်အဲ့တော့တို့ရဟန်းတွေမှာတေးတေးရက်ကတော့ရခဲ့တယ်ကွာအကျန်တာတွေကတော့ရလွှဲတယ်သူတို့ကတောက်ချင်တယ်ဟုတ်လား အဲ့လိုပြောတဲ့အခါကျတော့တရားဓမ္မတွေကရှင်သာကတကိုအဲ့ဒီတော့ရဲမတော်ပါဘူးလို့ဆိုတိတ်ခါဘုတ်ကလည်းမပြည့်ညံ့သေးဘူးအိုးအလွန်ကောင်းတဲ့အရက်တွေကိုစီမံပြီးတော့သူ့ကိုလှူကြတယ်လှူတဲ့လူကများလုံးတော့သူကနည်းနည်းလေးပဲတယောက်လူမှတစုံလောက်ပဲနည်းနည်းလေးပဲတောက်တာဒါပေမဲ့ဟိုအိမ်ကလှူဒီအိမ်ကလှူဆိုများတော့အဲ့ဒါရွာပေါက်လည်းရောက်တော့ဂျွန်းပြန်လဲပါတကိုးမှလည်းမရှိတော့အဲ့ဒါနဲ့ရှင်သာကတအရက်တွေမူပြီးတော့ရွာပေါက်ကမှလဲနေတယ်ဆိုတဲ့သတင်းကိုမြတ်စွာဘုရားကြားတယ် အဲ့ဒါကြတော့မြတ်စွာဘုရားကြွသွားတယ်အမြတ်စွာဘုရားကြွလာတယ်ဘေးကယဟန်တွေကသူ့ကိုလှုပ်နှိုးဟာ तू ကတော့ဒီဤတင်ရဲ့ယတမပုံစံတိုင်းဖြစ်နေပြီအဘုရားကြွလာတာတော့တောင်မှ तू ကအတိမတ်မပြူဘူးအဲ့ဒါနဲ့ तू ကဘုရားဘက်ကိုခြေပေးပြီးတော့အိတ်သေးတယ်အဲ့ဒါနဲ့မသိတော့လို့ယဟန်တွေကခြေတော်ကြီးဟိုဘက်လှည့်ပြီးတော့ခေါင်းထားတယ်ဟာခဏနေတော့ပြန်လှည့်ပြန်တယ်အဲ့လောက်ထိဖြစ်သွားတယ်ဗောနော်အဲ့ဒါနဲ့မြတ်စွာဘုရားယဟန်တွေကိုကြည်ဒီတာဂတငါ့ပုံမှာအလွန်ကြည်ညိုပြီးတော့ တကိုး80ဘတ်နဲ့ပြည်စုံခဲ့တဲ့ပုံကိုတယောက်ပေါ့အခုဒီလိုအရှက်တကွဲအကျိုးနဲ့ဖြစ်ရတာဘာကြောင့်လို့ညင်အောင်ပြတာပေါ့မြတ်စွာဘုရားအဲ့ဒီမှာပဲတိတ်ခါဘုဒ္ဓဘာတွေပြည့်ညက်ပြီးတော့ဒါကိုဆလိုကြီးကရေးပြတာဒီထဲမှာဟုတ်လားတော့ဒီထဲမှာယူချင်းသူရောက်တည်တည်လို့အဲ့လိုတောင်ရေးတာအနောက်ပိုင်းတော့တရားလူတရားမြတ်တွေရပါတယ်ဒါပတ်ဝန်းကျင်ကြောင့်မှားသွားတာပေါ့နော်ဘလို့ကြောင့်မဲဘုံဘုံတို့မှားမှာ तू ကတော့သူ့အစွမ်းတက်တီကို तू မပြပဲနေမှာ မဟုတ်ဘူးနော်ဒါကြောင့်မြတ်စွာဘုရားငါးခုမြောက်အကျိုးမဲ့ရှက်စရာကောင်းတဲ့အင်္ဂါရက်တွေကိုနော်လှစ်ဟပြသည်အထိ အရှက်မဲ့တဲ့တေလို့အဲ့လိုဟောတာဟုတ်လားနောက်6ခုမြောက်ကြတော့ဗာပြောတော့ပညာရဒုပ္ပလီကရဏီဒီရက်သေးသာတောက်စားခြင်းဟာဉာဏ်ပညာနည်းခြင်းကိုဖြစ်စေတတ်တယ်ဉာဏ်ပညာတုံးတတ်တယ်လူနှုံလူအဟုတ်လားငကိုယ်တုံးကတယောက် ဒါဆွဲလန်းပြီးတော့မှဟာနောက်တစ်ယောက်ပြောင်းသွားသလားလို့ထင်ရလောက်အောင်ဖြစ်သွားတာအဲ့ပုံစံတွေဘာတွေကစပြောင်းသွားတဲ့သဘောမရှိဘူးလားစိတ်တွေကပြောင်းသွားတော့ပုံတွေကလည်းဘာဖြစ်သွားပြောင်းသွားတာပေါ့နော်ဟုတ်လားဒါကြောင့်မလို့ဖြစ်ရဘဝမှာယူတတ်တယ်ဆိုတာလည်းပဲအတိညာမရှိတော့အတိညာမဲ့တော့မှန်မှန်ကန်ကန်မစင်စားတတ်တဲ့အပိုင်းတွေအလေးတွေဝါသနာတွေပါကုန်တာပေါ့နော်အရင်မှုတဲ့အချိန်မှာစိတ်ရဲ့အခြေအနေဟာဘလို့ဖြစ်နေသလဲဆိုတာကို ဒါကိုယ့်အကိုပြန်ပြီးတော့စီစစ်ကြည့်ရင်သိနိုင်တာပဲလေဟုတ်တယ်မဟုတ်လားပုံမှန်စိတ်မဟုတ်ဘူးနော်မြောက်ကြွကြမြင်ရတာတော့ဘုံဘုံတော့လည်းတခါမှမတောက်ဘူးတဲ့ခါကျတော့ဒါကတော့မသိဘူးပေါ့နော်သူတို့ကြည့်ရတာတော့မြောက်ကြွကြပုံပေါက်နေတာတော့အမှန်ပဲဟုတ်လားဘယ်နဲ့ကြောင့်မြောက်ကြွနေသလဲဆိုတာတော့မသိဘူးပေါ့အထင်တလုံးနဲ့သွားတူတူဖြစ်နေတာပေါ့နော်စိတ်တွေကဟုတ်လားအဲ့တော့ဟိုအယူလေးယူတာလို့တော့ပြောမယ်ဆိုရင်ပြောလို့ရတာပေါ့နော်ဒါကြောင့်မြတ်စွာဘုရား ဆင်ញင်တုံတရားအသိဉာဏ်ပညာတရားကိုနေပါစေတဲ့တေလို့ဒီအရက်သေးတာရဲ့နော်အကျိုးမဲ့6မျိုးကိုပြောတဲ့နေရာမှာသူ့ကိုနောက်ဆုံးနေရာမှာထားပြီးတော့ပြောပြတာဟုတ်လားအဲ့တော့ဘုန်းတို့ဒီကနေ့ဒီမစ္ဆပါဏာဇတန်ယမမင်္ဂလာနဲ့ပတ်သက်ပြီးတော့နော်နောက်ထပ်ပြောချင်တာကဘာတုံးဆိုတော့ဒီအရက်သေးတာဘယ်တော့မှစဖြစ်လာတယ်လဲဆိုတဲ့အရက်ရဲ့တမိုင်းကြောင်းလေးပေါ့ဒါမြတ်စွာဘုရားဟောခဲ့တဲ့အရက်ရဲ့တမိုင်းကြောင်းလေးအဲ့ဒီထဲမှာလည်းပဲ ဒီအရက်သေးတာမိုးရေစီဝါနဲ့ပတ်သက်ပြီးတော့ဖះလောင်းစကြားမင်းကသူဘလို့မြင်ပြခဲ့တယ်လဲဆိုတာလေးလည်းပဲဟိုထည့်သွင်းပြီးတော့ဟောထားတယ်ပေါ့ဇတ်တော်ကတော့သူကအရှိကြီးပဲနည်းနည်းလေးကောင်းထုတ်ချက်ချပြီးတော့ဘုန်းဘုန်းတို့ပြောကြည့်ရမယ်ပေါ့နော်။ဘာကြောင့်ဒီဇတ်တော်ကိုဟောရတယ်လဲ။နောက်ပိစုပန်ဝတ္ထုကလည်းပဲစိတ်ဝင်စားတဲ့အကောင်း။ဘာလို့ဒီဇတ်တော်လေးကိုဟောရအောင်ဇတ်တော်ရဲ့နာမည်ကကုံပဇတ်တဲ့။ကုံပဆိုတာအိုးလို့အဓိပ္ပာယ်ရတယ်။ဟုတ်လား။ဘာလို့ဒီဇတ်တော်လေးကိုမြတ်စွာဘုရားဟောတော့ဆိုတော့ တခါမှဝိတာခါရဲ့မိတ်ဆွေဒကမတွေ900လောက်ရှိတယ်အတူချုပ်လေးပဲဖုံဖုံပြောပါမယ်နောက်ထပ်ပြောရင်တာလေးတွေရှိနေလို့သူတို့အရက်တောက်ချင်ယောက်ျားတွေတောက်လို့ရှိရင်သူတို့ကကက်ကက်တောက်ရင်းနဲ့နောက်ဒီအရက်ကိုကြိုက်နေတယ်ဒါပေမဲ့ယောက်ျားတွေကသူတို့တောက်လို့ရှိရင်လက်မခံဘူးအဲ့ဒါနဲ့သူတို့ကအရက်တောက်ခွင့်ရအောင်ဆိုပြီးတော့ဥပုံဆောင်လိုက်မယ်ဝိတာခါနဲ့ငကောကအဲ့ဒါယောက်ျားတွေကြံတဲ့အရက်တွေကိုသူတို့ကသိမ့်ထားတာရှိတယ်ဟုတ်လားအဲ့ဒါတွေကို ဖွက်ပြီးတော့ယူလာတာအဲ့တော့ကြောင်းမှာလွတ်လွတ်လပ်လပ်တောက်လို့ရတယ်ကြောင်းမှာဥယျာဉ်တွေပါလေလည်းရှိတယ်ဆိုတော့ကြောင်းဝင်းကြီးကအကျေကြီးဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ဝိသကာကိုအမိပြုတ်ပြီးတော့လိုက်လာကြရင်လည်းဥပုပ်တွေပါလေယူပြီးတော့အဲ့ဒီအရက်တွေကိုတောက်ကြတာမူးကြတာဥယျာဉ်တွေလည်းဥယျာဉ်ထဲမှာအဲ့ဒါမြတ်စွာဘုရားကြွလာတဲ့အခါကျတော့မြတ်စွာဘုရားကိုတောင်းမှာသူတို့ကနော်ရေရေမောမောနဲ့ဟာအရက်ရဲ့တကူပြတာပေါ့ပို့ပြီးတော့ဆိုးတာအဲ့ဒီတည်းကတယောက်ကို မန်နဲ့ကလည်းဝင်ဘူးတယ်လို့ဆိုတယ်မြတ်စွာဘုရားကိုပို့ပြီးတော့သူကဟိုဒုက္ခရအောင်ဆိုတဲ့သဘောမျိုးနဲ့လှုပ်တာပေါ့နော်အဲ့ဒီမှာမြတ်စွာဘုရားဒီဒကမတွေအကုန်လုံးကြောက်လန့်သွားအောင်အယက်မူးပြေသွားအောင်ပေါ့နော်ကြောက်သွားပြီဆိုရင်လည်းအမူးကပြေသွားတာပဲဟုတ်လားအဲ့ဒါနဲ့ဘာလို့တုံးဆိုတော့ဒီနီလာရောင်ကြီးပေါ့နော်ညိုမှောင်တဲ့ရောင်ကြီးမဲအမှောင်ချပလိုက်တာပေါ့တခါတည်းရုပ်တရက်မဲမှောင်သွားအောင်လုပ်လိုက်တယ် အဲ့ဒီမှာကြောက်လန့်ပြီးတော့သူတို့အမှုတွေအကုန်ပြေးသွားတယ်အဲ့ဒီကြတော့မှမြတ်စွာဘုရားကာထာတပုတ်သူတို့ဟောတယ်ကောနုဟာသောကိမာနံတော်နေဆံပစ္စလိတေတတိအန္တကာရေနဩနတပရိပဏကဝေတထံအဒီကာထာလေးကိုအခြေခံပြီးတော့ဘုံဘုံတို့တောင်တရားတပုတ်ဟောဖို့တာအမှတ်ရတယ်နော်ပူသောမီးကိုညှင်း၍လင်းသောမီးကိုရှာပါဆိုအဒီကာထာလေးကအတိပ္ပယ်အလွန်ကောင်းတယ်နော်ကောနုဟာသောကိမာနံတော် နေဆံပစ္စလိတေတတိကိုယ့်ရဲ့စိတ်နှလုံးကို နော်အလိုဆန္ဒတွေမကျေနပ်မှုတွေအမှန်မသိမှုတွေဒီလောဘဒေါသမောဟခေါင်းဆောင်တဲ့မီးတွေကကိုယ်စိတ်နှလုံးကို လောင်နေတယ်တဲ့ပုထုဇဉ်တွေဆိုတာနော်ဒီရုပ်ခန္ဓာကိုယ်ကြီးကိုလည်းပဲဇရာဗျာဒီမီးကအမြဲတမ်းလောင်နေပေါ့နော်စိတ်ခန္ဓာကိုလည်းပဲအလိုဆန္ဒမကျေနပ်မှုအမှန်မသိမှုဒီလောဘဒေါသမောဟကအမြဲတမ်းဘာဖြစ်တော့လောင်နေတယ်ဒါကိုမြတ်စွာဘုရားအဲ့လိုလောင်ကျွမ်းနေပါလျှက်ကင်နေဘလို့အတွေးတွေဘလို့အမြင်တွေနဲ့မြန် ဘဝမှာပျော်နေကြတယ်လေနှစ်သက်နေကြတယ်ဘာတွေတွေးဘာတွေမြင်ဘာတွေထင်ပြီးတော့မြန်ပျော်နေကြတာတော့နှစ်သက်နေကြတာတော့လို့အတိပ္ပယ်ရတယ်ကောနုဟာတော့ကိမာနံတော့နေဆံပစ္စလိတေတတိတယ်နော်နေဆံအမြဲတမ်းပစ္စလိတေတတိဆိုတာလောင်ကျွမ်းနေပါလျက်ဟာဘယ်မှာဘာလောင်နေတော့ရုပ်ပိုင်းဆိုင်ရာမှာစရာဗျာတိကလောင်တယ်တဖြည်းဖြည်းနဲ့ဘုံဘုံတို့ရဲ့မျက်နာတွေကဘာဖြစ်လာတော့နော်မိခင်ခံရတဲ့အသီးလေးလို နွားလာတာနော်ညှိုးလာတာပေါ့14 5 6နှစ်တုန်းကပုံနဲ့တူလားဘယ်တူတော့မလို့လောင်တာမီးလောင်တာဟုတ်လားအဲ့လိုပဲစိတ်ခန္ဓာကျတော့ဘာလောင်တော့ရာဂဒေါသမောဟကလောင်တာပေါ့နော်အဲ့လိုလောင်ကျွမ်းနေပါလေခင်ဗျဘလို့အမြင်နဲ့မြန်နှစ်သက်နေတာတော့ဘလို့အတွေးနဲ့မြန်ပျော်နိုင်တာတော့တဲ့ပထမနှစ်ပါးတာကမေခွန်လေးနဲ့မြတ်စွာဘုရားထိတ်လန့်အောင်လုပ်တယ်အမှန်တရားကိုမမြင်လို့လည်းပဲစိတ်ကမထိတ်လန့်ဘူးပေါ့နော် နောက်နောက်နှစ်ပါးကကြတော့သူကမီးကိုပဲဟိုပညာကိုရည်ညွှန်းတဲ့အနေအထားနဲ့သုံးတာပထမနှစ်ပါးကမီးကိုဘယ်နေရာမှာဘာကိုရည်ညွှန်းလိုက်တောင်ဆိုကိလေသာကိုရည်ညွှန်းတာကိလေသာမီးပေါ့နော်နောက်မှာဟောတဲ့မီးကြတော့ပညာမီးပညာကိုမီးတော့လို့ဥမာပေးတာပေါ့ဆိုဘုံဘုံတို့တစုံတစ်ခုကိုရင့်ကျက်သွားခြင်းနဲ့ကြက်သွားခြင်းနဲ့နုနဲ့သွားခြင်းနဲ့ဆိုရင်လည်းအပူပေးလိုက်ရတယ်မီးပေါ့နော်အဲ့လိုပဲပညာဟာစိတ်ကိုရင့်ကျက်စေတယ် ဒါကတော့ဘုံဘုံတွေးမိတာလေးကိုပြောတာပါနောက်တစ်ခုကမီးမှာဘုံဘုံတို့ပါတော့အယောင်လင်းပေါ့နော်မီးထွန်းလိုက်တယ်ဆိုတော့မြင်ရတယ်အခုဒီလျှက်စစ်မီးဆိုတာလေတကယ်တမ်းမီးပဲလေအဲ့ဒီမီးကြောင့်အခုဘုံဘုံတို့ဘာလို့နော် မြင်နေရတယ်မီးဟာမြင်စေတတ်တဲ့သဘောရှိအလင်းရောင်နော်အဲ့ဒါကိုမြတ်စွာဘုရားရည်ညွှန်းပြီးတော့အန္တကာရေနဩနတ္တာ ပရိပန္နကဝေတထကိုယ်စိတ်မှာနော်အလွယ်လွယ်အမှားမှာသိနေမြင်နေထင်နေတဲ့ အမှောင်တက်ကြီးလွှမ်းတာတဲ့စောစောကစိတ်ကိုမီးလောင်တယ်လို့ပြောတယ်အခုကျတော့စိတ်ကိုပါလွှမ်းတာအမှောင်တက်ကလွှမ်းခြုံတာတဲ့နော်ဟိုဥတလုံးကိုမျက်စိထဲမြင်ပြီးတော့ကြည့်လိုက်ဥကုံထဲမှာရှိနေတဲ့တတ္တဝါဥကုံကသူ့ကိုမလုပ်တာတော့ခြုံထားတယ်ဘယ်နာလေးမှမအပေါက်မရှိဘူးဘုံဘုံတို့ရဲ့စိတ်ကိုလည်းပဲဒီအဝိဇ္ဇာအမြဲတမ်းပေါ့နော်လွှမ်းခြုံထားတယ်ဟုတ်လားအဝိဇ္ဇာကတဘိခွေအန္တဘူတာပရိယောနတ္တာ ဟိုတလောကတော့ဟောခဲ့သေးတယ်လေတတ္တဝါတွေဟာမတိမှုမှပျော်တယ်မတိမှုနဲ့အတူတူနေတယ်ဥက္ကွန်တဖွဲမတိမှုကကိုယ့်ကိုမလုပ်တာလွှမ်းခြုံထားတယ်ဒါကိုမြတ်စွာဘုရားဒီမှာရည်ညွှန်းတာနော်အန္တကာရေနာအောနတ္တာအမှောင်ကြီးကကိုယ်စိတ်ကိုလွှမ်းထားတာတဲ့ကိုယ်စိတ်ကိုမတိမှုကအမှောင်ချထားတာအဲ့လိုအမှောင်ထဲမှာတကယ်ဆိုလို့ရှိရင်အလင်းရောင်ကိုရှာတဲ့နေပေါ့နော်ဘာဖြစ်လို့အလင်းရောင်ကိုမရှာဘဲနဲ့နေတာတော့လဲပฏิပန္နကဝေတ္တထားတယ်ဘာကြောင့်ပညာတည်းဟူသောအလင်းရောင်ကို မရှာတာတော့တဲ့အတိပ္ပယ်အလွန်ကောင်းတယ်နော်ဒီကထာလေးဟုတ်လားစိတ်နှလုံးကိုပူလောင်မှုမီးတွေအမြဲတမ်းလောင်ကျွမ်းနေအောင်ရှုမြိုက်နေပါလက်ကနေဘလို့အတွေးတွေနဲ့မြန်နှစ်သက်နိုင်တာတော့ပျော်နိုင်တာတော့ဟုတ်လားကိုယ်စိတ်ကအမှောင်ထဲမှာအမှောင်တက်ကြီးကကိုယ်စိတ်ကိုလွှမ်းခြုံနေပါလက်ကနေဘယ်နဲ့ကြောင့်အလင်းတက် ကိုမရှာဘဲနဲ့နေတာတော့လို့မေးလိုက်တာဒါတရားလေးပဲပါရမီပါခဲ့တဲ့ပုံကိုယ်တွေဆိုတော့ ဒီကတာဝနာပြီးတော့တရားထုတရားမြတ်တွေရကြတယ်အဲ့ဒီမှာမြတ်စွာဘုရားဒီဖြစ်ရက်ကိုနော်ဒီဥပုသ္တေတွေအရက်တောက်တာကိုအကြောင်းပြုပြီးတော့ဒီကုံမဇက်ကိုဟောတာနော်ဒီအရက်ဘုရားဖြစ်တာဝိတ္တခာမေလို့နော်ဒီရက်ကဆိုးလိုက်တာကြည်ပါအောင်သုံးလောက်ကထိုတာမြတ်စွာဘုရားကိုတော့မထေမဲ့မြင်ပြုရဲတယ်ဟုတ်လားဒီရက်ကဆိုးလိုက်တာဘလို့ဖြစ်ပေါ်လာတော့ဒီဟာရဲ့တမိုင်းကြောင့်ကိုမေးလို့မြတ်စွာဘုရားအဲ့ဒီမှာကုံမဇက်ကိုဟောတာဟုတ်လား ရှေးတုန်းကဗာရဏသီပြည်ကာတိတိုင်းမှာတဲ့သူရာလို့အမည်ရတယ်မုတ်ဆိုးတယောက်ရှိတယ်အဲ့တော့ဒီနေ့တော့ तू ကဟိုအဖိုးတန်ပစ္စည်းပေါ့စင်စွယ်တို့ဘာတို့ထိ तू ကရကျင်တဲ့အတွက်ကြောင့်တာမန်တိုးလောက်တယ်မဟုတ်ဖ ೇನೆ တကယ်ဟိမွန်တာတော်တဲ့ထိသွားရှာတာတကယ်ကိုတော်ကြီးမြင်မဲပေါ့နော်လူသားမန်နေချက်စားဖို့မလွယ်တဲ့နေရာထိသွားတာအဲ့လိုသွားတဲ့အခါကျတော့ तू အဲ့ဒီမှာပဲသတဲချပြီးတော့ရှာတာ ဆင်ဆွဲတွေဘာတွေရှာဆိုသူလနဲ့ချီပြီးတော့ကြာမယ်ပေါ့နော်အဲ့ဒါမှ तू ကထူးဆန်းတာဘာလဲဆိုတော့တစ်ပင်တစ်ပင်ကခွာသုံးခွာဖြစ်နေအဲ့ဒီခွာပိုးတွေဘာတွေထိုးလို့လားဒါမှမဟုတ်ဆွေးတာကပဲပဲ့ထွက်သွားလို့လားအထဲထဲမှာ तू ကအိုးလို့ဖြစ်နေနော်စုံကြီးပေါ့နော်အောက်ကလည်းအသက်အသက်မာဆိုတဲ့အခါကျတော့ပေါက်ထွက်ပြီးတော့မသွားဘူးအဲ့ဒါကသူ့အတူတဘာဝလျောက်ဖြစ်နေအဲ့ဒါမိုးရွာပြီဆိုရင်အဲ့ဒီရေကခတ်မသွားဘူးအပင်ကလည်းအကြီးကြီးနေမှာပေါ့ ဟိုတို့ကဘာအကြီးဆုံးတစ်ပင်ကြီးဆိုတော့ဟိုတနေ့ကမြင်လဲရတယ်လူ10ယောက်ဖက်လို့တောင်မှမိမယ်မထင်ပါဘူးအာရှိရနော်ဒါဒါတဘာဝတရားဟုတ်လားစမ်းကြဲတော့နော်အခုလည်းပဲအဲ့ဒီဟာကြီးကနော်စုံကြီးဖြစ်ပြီးတော့ခွာမှာအိုးကြီးလို့ဖြစ်နေအဲ့ဒါမိုးကမိုးရေတွေကြာတော့ရေတွေပြည့်နေအဲ့ဒါငှက်တွေဘာတွေကတခါလေးတလေးတဘာတွေဘာတွေချီလာကြအိမ်မှာစားရင်းနဲ့ပြုတ်ကြတချို့အသီးတွေချီလာကြပြုတ်ကြအဲ့ဒီအပင်ကကျွေတဲ့အသီးတွေအဲ့တော့အသီးပေါင်းစုံအရွက်ပေါင်းစုံကလည်းအဲ့ဒီတည်းပြုတ်ကြနေရပူး ဒါကလည်းပဲစိန်ထားတယ်လို့လည်းဖြစ်အဲ့ဒီနေဘူးကြောင့်မို့လို့လည်းပဲသူကချက်တယ်လို့လည်းဖြစ်ပြီးတော့ရဲတက်နေတယ်အဲ့ဒီအရေကအဲ့ဒါနဲ့ဟာဒီအရေတွေနော်အဲ့ဒီမုတ်ဆိုးကစိတ်ဝင်စားတယ်ဘာတွေလဲတော့မသိဘူးဘလို့တွေများဖြစ်မလဲမသိဘူးဒီဥစ္စာကအဲ့ဒါငှက်တွေကအဲ့ဒီအရေတွေကိုတောက်တယ်တောက်ပြီးတော့သူတို့ကမူးပြီးတော့အဲ့ဒီနားတင်လဲနော်အိပ်ပျော်သလိုမျိုးဖြစ်မပြန်နိုင်ဘူး အဲ့ဒါမိုးဆိုးကတခါလေအဲ့ဒါတွေကောက်ပြီးတော့ကင်စားပြူစားပေါ့နေနောက်တော့တချို့ငှက်တွေကြတော့လည်းပဲအခဏနေတော့မူးပြေပြီးတော့ဘူးဗျာနဲ့ပြန်သွားကြပြန်ရောအဲ့ဒါကိုကြည့်ပြီးတော့အော်ဒီအရေကသေစီတတ်တဲ့အရေကတော့မဟုတ်ဘူးဒီအကောင်လေးတွေတောက်ပြီးတော့ခဏပဲသူတို့ဖြစ်နေတာပြီးတော့ပြန်သွားကြတာပေါ့နော်အဲ့ဒါနဲ့စမ်းပြီးတော့တောက်ကြည့်မယ်ဆိုတော့အော်စိတ်ထဲမှာရှင်မူးတဲ့အရာဒါပျော်ရွှင်တဲ့အရာဒါဒါမျိုးတွေ तू ခံစားရမယ်ပေါ့နော်အဲ့ကြတော့ तू ကသဘောကျသွားတာဟုတ်လား အဲ့ဒါနဲ့သူကအလုတ်ဖြစ်အဲ့ဒီရေခတ်တောင်းလိုက်အဒီနာပြုတ်ကြနေတဲ့ငှက်တွေဘာတွေကင်းစားလိုက်ဟောအမီရောရတာဗောနော်တခါတဲ့ဟုတ်လားအဲ့ဒါနဲ့သူကသဘောကျပြီးတော့အဲ့ဒီတော်တွေအဲ့တော်ကြီးထဲမှာလည်းပဲရသေးတစ်ပါးရှိအင်းအဲ့ရသေးရလည်းပဲဒါသူ့ဝါသနာရတိတ်တိတ်ဆိတ်ဆိတ်နေခြင်းလို့နေမှာပေါ့ရသေးရဲ့နာမည်ဝရုဏအဲ့ဒီရသေးတီသွားတာဒီအရက်ဒီတေရီကိုကြည်တော့ကလေးနဲ့ထည့်ပြီးတော့ငှက်ကင်တွေပါလေးနဲ့သွားအဲ့ဒါနဲ့ရသေးကိုပြောတော့ ဒါအရက်လို့လည်းမသိဘူးလေအမှမသိဘူးသူတို့ကဒီဥစ္စာဒါအစပဲဟုတ်လားအဲ့ဒါဒါတောက်ကြည့်ရင်ရီဝီရီဝီနဲ့ကောင်းတယ်ဟုတ်လားအဲ့ဒါနဲ့ရသိကိုဖျားရောက်တဲ့ခါကျတော့ရသိရလည်းပဲသဘောကျပြီးတော့တောက်ကြည့်ရင်ဟောအဖော်လေးနဲ့မှဟိုသူတို့တောက်တာလေဟုတ်လားအဲ့ဒါနဲ့သူတို့ကဒီဟာဘလို့ဒီဘလို့နီးနဲ့ဒီလိုဖြစ်တယ်လဲဆိုတဲ့တဘာဝကိုသူတို့ကနားလေတယ်ပေါ့နော်ဒါအသီးရွက်တွေကြာတယ်နေနဲ့ချက်တယ်ဟုတ်လားစိန်ထားတယ်ဒီသဘောတွေကိုသိတဲ့အခါကျတော့နောက်ကြတော့သူတို့က ဒီအရေးကိုယူသွားပြီးတော့ပထမသူကဒီအစွန်ဖျားမြို့တစ်မြို့ကဒီအုပ်ချုပ်တဲ့လူပေါ့အစိုးရမင်းရှင်ဘရင်တော့မဟုတ်တော့နေစားပေစားအဆင့်လောက်ပေါ့ဟုတ်လားအဲ့ဒါကိုဒီအရေးတွေကိုပြောပြပြီးတော့တိုက်ဟာဝါတောက်ပြီးတော့သဘောကျဟာကုံလို့ရှိရင်သူတို့ဟိမွန်တာသွားပြီးတော့ယူကြပြန်ပြီဟုတ်လားအဲ့လိုနီးနဲ့နောက်ဘယ်ရောက်တော့ဆိုတော့ဗာဒနတီရောက်တယ်ဗာဒနတီရောက်တဲ့အခါကျတော့ဘရင်တွေဘာလို့အကုန်လုံးတောက်ကြတော့သဘောကျတော့ဟာခဏခဏကြီးသွားပြီးတော့ဟိမွန်တာတီသွားမယူနိုင်ဘူး မယူနိုင်တော့ဘာလုပ်တုံဆိုတော့ဒီအဆောက်အုံပုံစံဒီလို ဖြစ်ပေါ်ဖြစ်ပေါ်ဖို့နီးကိုမှတ်သားပြီးတော့သူတို့သူတို့ချက်ကြတာပေါ့နော်အရက်စတာအဲ့ဒီကစတာဟုတ်လားနောက်ကြတော့တနိုင်ငံလုံးဗာရဏသီပြည်တစ်ပြည်လုံးတောက်ကြစားကြတော့အကုန်လုံးစီးပွားရေးတွေဘာတွေမေ့လျော့ကြပြီးတော့ပျက်စီးတာပေါ့အဲ့တော့သူတို့ကထွက်ပြေးကြတာဟုတ်လားနောက်ဘယ်ရောက်တော့တာကေတာအဲ့ဒီတာကေတာမြို့လေသူတို့ကြောင့်ပျက်စီးဒီအရက်ဒေတာနဲ့ပတ်သက်ပြီးတော့နောက်ဆုံးကြတော့သူတို့ဘယ်ရောက်တော့ဆိုတော့တာဝတိကိုရောက်သွားတယ်တဲ့ အဲ့ဒီတာဝတိမြို့ကို ပိုင်တဲ့မင်းကတပ္ပမိတ်တမင်းတဲ့အဲ့တော့မင်းကြီးနသေးကြီးဆိုတာရှိတယ်အဲ့ဒီဥစ္စာကိုဆက်တခြင်းတယ်ဟာဘလို့ဟာတော့သေးကြီးဆိုတာအဲ့ဒါကိုရဖို့တော့မင်းတို့ငါဘာပေးရမှာတော့ဟာစင်ဦးကြီးအလုံး900လောက်ပေးမယ်ဟုတ်လားဆန်တွေပေးရမယ်ထက်ညက်တွေပေးရမယ်သူတို့ချက်ကြမှာအဲ့ဒါနဲ့အိုးကြီးတွေနဲ့ချက်ကြတာအဲ့ချက်တဲ့အခါကျတော့ဒီသေးကြီးတွေကိုကြွက်တွေပါတွေကတောက်မှာဆိုလို့ကြွက်တွေပါတွေကြမှာဆိုလို့ကြွက်နှိမ့်ဆက်မှာဆိုလို့ဆိုတော့ အဲ့ဒီအိုးနားမှာကြောင်တကောင်တီခြေပြီးတော့ကြောင်ကိုအဆောင်ခိုင်းအိုးတယ်လည်းအများကြီးဆိုအဲ့ဒါကြောင်တွေကအဲ့ဒီဝေးကြတဲ့အရေတွေကိုရှာနေတဲ့ရက်ကြပြုတ်ကြရတယ်အဲ့ဒီကြောင်တွေကမူးပြီးတော့လဲကြအမူးပြီးတော့ခွေးနေတော့အဲ့ဒါကြွက်ကိုစောင့်မဲ့ကြောင်ကဘာမှမလုပ်နိုင်ဘူးအဲ့ဒီမှာလာတဲ့ကြွက်ကအဲ့ဒီကြောင်တွေရဲ့နှုတ်ခမ်းမွေးတွေကိုကြိုက်တယ်အမိတွေကိုကြိုက်တယ်နော်ကြောင်ကိုကြွက်ကပြန်ကြိုက်တာနော်ကြွက်ကကြောင်ကဘာမှပြန်မလုပ်နိုင်ဟုတ်လားအဲ့ဒါနဲ့ဘရင်ကကြည်စမ်းဒီကောင်တွေလုံမဲ့ အရည်တွေတောက်လို့ငါကြောင်တွေသေးကုန်ပြီအဲ့တော့ဒီကောင်တွေကအစိတ်တွေကိုလှုပ်တဲ့ကောင်တွေပဲဆိုပြီးတော့ဒီကောင်နှစ်ကောင်ကိုတတ်ဆိုတတ်ခိုင်းတာဟာမင်းကြီးဒါအစိတ်မဟုတ်ဘူးအလွန်ချိုမြိန်တဲ့အရည်တွေမရဘူးအကုန်လုံးကဝိုင်းတတ်တယ်အဲ့နှစ်ယောက်အဲ့မှာသေသူတို့အသက်ခံရအဲ့ဒါနဲ့သူတို့လည်းတက်ပြီးတော့ဒီအိုးတွေကိုသွန်ညမဟေဆိုတော့ကြောင်တွေကပြူးပြင်းနဲ့ထပြီးတော့ကြောင်တွေကလည်းမြူးပြီးတော့သွားရောဟာမသေးဘူးပေါ့နော်မသေးဘူးဆိုရင်ကဲသူတို့ပြောတဲ့အတိုင်းဒါအလွန်ချုံမြိန်တဲ့အရေးဖြစ်လိမ့်မယ်တို့တောက်ကြည့်ကြမယ် သူတို့နှစ်ယောက်ကတော့အသက်ပေးလိုက်ရတာပေါ့နော်သူရာမုတ်ဆိုးနဲ့ဝရုဏရတိပြက်ဆိုတော့ဟုတ်လားအဲ့ဒါနဲ့သူတို့တောက်ကြတော့မယ်ဆိုတာကိုတရားမင်းကသိတယ်တဲ့အဲ့တရားမင်းကဘုရားလောင်းမယ်ဟုတ်လားဒါတွေကိုတောက်လို့ရှိရင်တော့ဒီဘာဒနဲ့တိပြာပျက်စီးလိမ့်မယ်ပေါ့အကုန်လုံးအစသာအရာရာချွတ်ချုံကြလိမ့်မယ်ပေါ့နော်ဒါကြောင့်ဒါတွေကိုမတောက်အောင်မတောက်မိအောင်ငါသွားပြီးတော့ပြောမယ်ဒီမင်းရဲ့အနေအထားလေးကိုလည်းသိလို့နေမှာပေါ့နော်အဲ့ဒါဘုရားလောင်းက ဂါထာပေါင်း24ဂါထာနဲ့တောင်မှပြောတယ်တဲ့တော့အိုးလေးတစ်လုံးကင်လာအဲ့ဒီအိုးထဲမှာလည်းအရေးရှိတယ်အဲ့တော့သူကကောင်းငင်မှာရက်တယ်အယောင်လင်းလဲထွက်နေတယ်အဲ့တော့လူတစ်ယောက်ကကောင်းငင်မှာအယောင်လင်းနေနဲ့ထွက်နေတယ်ဆိုတဲ့အခါကျတော့ဘယင်ကအလွန်မှစိတ်ဝင်စားတာပေါ့နော်ဟာအံ့ဩတယ်ပေါ့ဒါဘာလဲပေါ့အဲ့မှာလက်ထက်ကအိုးကဘာတော့အဒီလက်ထက်ကအိုးကငါရောင်းမလို့ယူလာတာသင်တို့ဝယ်မလားဟာဘလို့အိုးတုံးပေါ့ ကောင်းငင်မှာရက်နေတယ်အယောင်ထွက်နေတဲ့လူကရောင်းမဲ့အိုးဆိုစိတ်ဝင်စားတယ်အဲ့ဒါနဲ့ဒီရက်ထဲမှာဒီဒီအိုးထဲမှာရှိတဲ့အရေဟာဘလို့အရေလဲဆိုတာကိုငါပြောပြမယ်ဆိုတော့အဲ24ကထာနဲ့ပြောရရင်အရက်ရဲ့အပြစ်ကိုပြောတာကောင်းငင်ကနေပြောတာ24ကထာလုံးတော့ဘုံဘုံတို့ဟိုဖတ်ပြဖို့မလွယ်ဘူးပေါ့နော်အဲ့ဒီတွေကနည်းနည်းလေးအရက်ရဲ့အပြစ်ကလေးကိုထိထိမိမိလေးပြောတာနော်လူသိနဲမယ်လို့ထင်တဲ့အကြောင်းအရာလေးတွေဘုံဘုံ3-4ကထာလောက်ပြောဖို့တော့ဒီမှာစီစဉ်ထားတယ်ဟုတ်လား အဲ့ဒါတရားမင်းကဘယ်လိုပြောတုံးဆိုတော့နောက်ဂါထာတစ်ပုဒ်နဲ့ယံကျင်တေရေကိုပိဝိတောတောက်ရသောကြောင့်ဝေစင်စစ်ပေါ်သောဒီရေကိုတောက်သောပုဂ္ဂိုလ်သည်ဒိဋ္ဌရူပောဝမန်ထောင်တတ်သောသဘောရှိသည်ဖြစ်၍သားလျင်မာတရင်စအမိကို၎င်းပိတရင်စအဖကို၎င်းအကောတတိဆဲရိမိတဤတတုပိရောက်ခမမိမ္မာကိုလည်းပဲဂနေယကိလေသာဆွမ်းဖြင့်ကင်ဆွဲတကုံဤ အထောထူမတပါသုံးနှံပြီးချွေးမာကိုလီကနေရကိလေသာဆွမ်းဖြင့်ဆွဲငင်မိကုန်၏တတ္တာထိုသို့အပြည့်ရှိသောတေဖြင့်ပုံနှံပြီးသောဣမံကုံမံဤကိုဤအိုးကိုကိနာထဝယ်ကြကုန်လောနော်ဒီအိုးတွေကအရေကိုတောက်မယ်ဆိုလို့ရှိရင်တဲ့အဲ့ဒီလူကမန်နဲ့နော်စိတ်တွေကတက်ကြွလာပြီးတော့မှားကုန်ပြီပေါ့နော်ဘလောက်ထိသူမှားတော့ဆိုတော့အမေအဖေကိုတောင်မှသူဆဲတတ်တယ်တဲ့ဆဲရေးတတ်တယ်ဟောတချို့ဆဲုံတွေမကဘူးရိုက်တာနှက်တာတောင် တွေ့ရဘူးတယ်နော်ဟုတ်လားဒါတွေမကဘူးကို့ရောက်ခမကိုတောင်မှကိလေသာရဲ့အစွမ်းနဲ့ဆွဲလာငင်လားလှုပ်မိတတ်တယ်ကို့ချွေးမကိုတောင်မှကိလေသာရဲ့အစွမ်းနဲ့ဆွဲလာငင်လားလှုပ်မိတတ်တယ်တဲ့ဒီလောက်ထိမှားယွင်းမှုကို ဖြစ်စေတဲ့ဒီအရေးနဲ့ကြည်နေတဲ့ဒီအိုးကိုမင်းတို့ကြိုက်ရင်ဝယ်လို့ပြောတာဟုတ်လားဂါထာ24ဂါထာတွေက3ဂါထာလောက်တော့ဘုန်းဘုန်းတို့ဖတ်ကြည့်ရအောင်နော်ယံကျင်သေးရေကိုပိဝိတ္တဝါတောက်ရသောကြောင့်ဝေစင်စစ် နာရီမိမ့်မသည့်ဒိဋ္ဌတို့ဘောဝါမန်တသောသဘောရှိသည်ဖြစ်၍သာလျှင်သုတ်သူရင်းစရောက်ခမကို၎င်းတာမိကင်းစလင်ယောက်ျားကို၎င်းအကောတတိဆေးရင်မိတတ်ကုန်၏နော်မိမတွေလည်းတောက်ကြတယ်အဲ့လိုမိမတွေတောက်ရင်လည်းမိမတွေလည်းမန်တက်ပြီးတော့ကိုယောက်ခမကိုယောက်ျားကိုတောင်မှမလေးစားတော့ဘဲနဲ့ဆေးရည်တဲ့အနေအထားကိုအမှားအဲ့ဒီလောက်ထိဖြစ်သွားနိုင်တယ်ပေါ့နော်ဒါတံပီမိမိကျွန်ကိုယ်တော်၎င်း ပရိစာရိကံပိအလုတ်ကျွေးဖြစ်သောသူကိုလီဂနေယာကိလေသာရဲ့စွမ်းဖြင့်စွန့်ငင်မိရာဤအိမ်မှာခိုက်နေတဲ့ကျွန်ယောက်ျားနော်ကိုယ့်ရဲ့အမှုကိုအမှုကိစ္စကိုလုပ်တဲ့နော်ဒီလိုယောက်ျားတွေကိုတောင်မှကို့မှာလင်ယောက်ျားရှိပါလက်ကဲနဲ့ကိလေသာရဲ့အစွမ်းနဲ့နော်အရှက်မဲ့စွာစွန့်ငင်မိတဲ့အနေထားကိုလည်းရောက်သွားတတ်တယ်တဲ့တတ္တာထိုသို့အပြည့်ရှိသောသေဖြင့်ပုံဏပြည့်သောဣမံကုံမံဤအိုးကိုကိနာထဝယ်ကြကုန်လောဒီလိုသဘောရှိတဲ့ဒီအိုးကိုမင်းတို့ရခြင်းရင်ဝယ်လိုက်တဲ့ ဘလောက်ရှက်စရာကောင်းတဲ့အနေအထားမျိုးထိနော်ဒီအရေးဟာလူတယောက်ကိုမှောင်မမိသွားစေတယ်လေနော်အခုခေတ်ဆိုလို့ရှိရင်ဒါမျိုးသမီးတွေနော်ဝိုင်းဆိုပြီးတော့တောက်နေကြတာရှိအဲ့ဒါဟိုဒီနေ့တောင်စကားဆက်မိလို့ဝိုင်းတောက်တာအပြည့်ရှိလားဝိုင်းတောက်ကောင်းလားဆိုတော့မေးတော့ဝိုင်းလဲကိုကလည်းကောင်းကောင်းတောင်မြင်ဘူးတာမဟုတ်လေအဲ့တော့အဲ့ဒါနဲ့တကာတယောက်ကိုမေးကြည့်တယ်စကားဆက်တော့ဝိုင်းဆိုတာဘယ်လိုဟာဘုံဘုံဝိုင်းဆိုတာလည်းပဲအရက်ပြော့ပဲတဲ့အဲလိုကိုဟောတတ်တယ် အများကြီးပါတယ်တဲ့အဲ့ဥစ္စာတွေအတချို့ဝိုင်နေဆိုလို့ရှိရင်နော်တောက်လို့ကောင်းအမျိုးမျိုးနော်လှုပ်ထားတာပေါ့နော်ဟိုအော်စရာကောင်းတယ်တချို့အရက်တွေဆိုရင်သိန်းရာချီပြီးတော့တောင်ပေးရတာရှိတယ်တပုံပုံလေးစိတ်ထဲမှာကိုကလည်းအဲ့ဒါတွေနားမလဲတော့ရှောက်ပြီးတော့ကြည်တာပေါ့နော်ကြည်တော့တချို့အရက်တွေအမစာရေးထားတာသိန်း40တဲ့သိန်း60တဲ့အဲ့ဒီအရက်ပလင်းတပလင်းကိုဘာတွေနဲ့ဘလို့တွေလှုပ်ထားတော့သေချာတာတော့ဒါမူးစေတဲ့တဲ့သဘောအတိညာဉ်ကိုဖောက်ပြန်စေတဲ့တဲ့သဘောကတော့မုတ်ချ ပါကိုပါမှာပဲပေါ့နော်နောက်ထပ်ဗာပြောထားတော့ဘုရားလောင်းကယံကျင်သေးရေကိုပေဝိတော်တောက်ရသောကြောင့်ဝေစင်စစ်ပေါ်သောယောက်ျားသည်ဓမ္မေမြတ်သောအကျင့်တရား၌ထိတန်တည်သောတမဏံဝါယဟံကို၎င်းပြမဏံဝါသူတော်ကောင်းကို၎င်းဟေနေယတပ်ပုတ်ညှင်းစေရာ၏တတော်ဏိဒါနံထိုသောတပ်ပုတ်ညှင်းသေးခြင်းသည်ဟူသောအကြောင်းကြောင့်အပါယံပြီးအပေလေးပါးသို့ကိစေရာရောက်ရ၏တတ္တထိုတည်ဖြင့်ပုံဏံပြည့်သောဣမံကုံမံဤအိုးကိုကိနာထဝေကြကုန်လော နော်ဒီအရေးဝင်သွားလို့ရှိရင်တကယ်ကောင်းတဲ့အကျင့်ကိုကျင့်နေတယ်သူတော်ကောင်းတွေကိုတောင်နှိပ်စက်တတ်တယ်ညှင်းဆဲတတ်တယ်ထင်မိတင်ရပါတော့အဲ့ဒီလောက်ထိကြမ်းတမ်းတဲ့မကောင်းမှုကို လုပ်ပြီးတော့သေတဲ့အခါမှာနော်အပေလေးပုံကိုလည်းပဲရောက်သွားတတ်တယ်တဲ့ဒါကြောင့်ဒီအိုးကိုမင်းတို့ကြိုက်တယ်ဆိုရင်ဝေလို့ပြောတယ်ယံကျင်သည်ယိုပိဝိတောတောက်ရသောကြောင့်ဝေစင်စစ်ကာယေနကိုဖြင့်၎င်းဝါစာယစာနှုတ်ဖြင့်၎င်းစေတသသစိတ်ဖြင့်၎င်းတို့စတိတံမကောင်းတဲ့အကျင့်ကိုစရံတိကျင့်မိတတ်ကုန်၏ ဒုစရိတံမကောင်းတဲ့အကျင့်ကိုစရိတဝါကျင့်မိသောကြောင့်နိရယံငရဲသို့ဝဇန်တိရောက်ရကုန်၏တတ္တာထိုသေးရေးဖြင့်ပုံနှံပြေသောဣမံကုံမန်ဤအိုးကိုကိနာထဝယ်ကြကုန်လောဟောဒါတော့ပြီးလို့ရှိရင်ကိုရောနှုတ်ရောစိတ်ရောနောက်ဖောက်လွဲဖောက်ပြန်တဲ့မဟုတ်တာတွေကိုလုံးမိတတ်တယ်ပြုံးမိတတ်တယ်တွေးမိတတ်တယ်အဲ့ဒါရဲ့အကျိုးဆက်အနေနဲ့မကောင်းတဲ့ဘဝတွေကိုလည်းရောက်သွားတတ်တယ်တဲ့ဒါကြောင့်ဒီလိုမျိုးအပြစ်နဲ့ပြည်နေတဲ့ဒီအိုးကိုမင်းတို့ဝယ်ခြင်းဝယ်လိုက် ဒါပြောတယ်နော်ပုဗေရှိ၌သူရန်တေရီကိုအပိဝန္တမတောက်သောယံပုရိတန်ချင်းယောက်ျားကိုဘုံများစွာသောဟိရင်ဉဏ်ရွှေကိုပရိစ္ဆဇံတော်ပေးကုန်လျက်အလိကံမဟုတ်မမှန်သောစကားကိုဗနဆိုလောဣတိဤသို့ဆိုကုန်၍ယာစမာနပိတောင်းပန်ပါကုန်တော်လီနလဗန္တိမရကုန်ဒါလေးဘာပြောတာတော့လူတရားဟုတ်တဲ့အရင်မတော့ခင်တုန်းကဟုတ်လားမင်းဟောငါရွှေတွေငွေတွေပေးမယ်မင်းလိန်ပြောပါ မဟုတ်တာကိုပြောပါမဟုတ်တာပြောလို့ရှင်မဲငါရွှေတွေငွေတွေပေးမယ်အဲ့လိုရွှေတွေငွေတွေပေးမယ်လို့ပြောတာတော့အဲ့ဒီလူဟာလိမ်ပြီးတော့မပြောဘူးတဲ့ဘာဆက်ပြောတော့နော်ဤဒီဤသို့ဆိုကုန်း၍ရာသမဏပိတောင်းမှန်ပါကုန်တော်လီနလဗန္တိမရကုန်တန်းထိုသေးရေကိုပြိဝိတ်တော်တောက်ပြည့်၍ထီတော်တီသောသောထိုယောက်ျားသည်အလိကံမဟုမှန်သောစကားကိုပဏတိဆိုရက်ကုန်ဤတတ္တာထိုသေးရေဖြင့်ပုံနှံပြေသောဤမံကုန်မဤအိုးကိုကိနာထဝေကြကုန်လော အရက်မဝင်ခင်တုန်းကမင်းလိမ်မယ်ဆိုရင်ငါရွှေတင်ငွေတွေပေးပါမယ်လို့ပြောတာတောင်မလိမ်တဲ့လူတယောက်ဟာဒီသေးကြီးဝင်သွားတာနဲ့ပြောချင်ရပြောတော့တာပဲလိမ်ညာတဲ့စကားသူ့နှုတ်ကထွက်ဖို့အတွက်ဘာမှဝင်မလေးတော့ဘူးလို့ဒါပြောတာဟုတ်လားအဲ့လိုမျိုးဘုရားလောင်းက24ကထာနဲ့နော်ဒီအိုးထဲမှာရှိတဲ့သေးကြီးဟာအဲ့ဒီစိန်အိုးကြီးတွေထဲမှာရှိတဲ့သေးကြီးနဲ့အတူတူပဲလို့ပြောတော့ဘုရင်ကလည်းပဲအသိဉာဏ်ရှိတာဆိုတဲ့အခါကျအဲ့လိုဆိုရင်ဒီလောက်ဆိုးတာကြီးကိုဘယ်လိုတောက်မလို့ အဲ့တော့သင်ဟာကျွန်ုပ်ရဲ့မိဘအရာမှာတည်ပြီးတော့လာပြီးတော့အကျိုးရှိဖို့စုံမတယ်ဆိုတော့အမဘုရားလောင်းကသူဟာတရားဖြစ်တဲ့အကြောင်းပြောပြတာပေါ့နော်ပြောပြပြီးတော့ဒီတေတေရဲ့အိုးတွေကိုအကုန်လုံးရိုက်ခွဲပစ်ကြတယ်ဒါပေမဲ့တပူရိတ်ကျွန်းမှာတော့ဒီအရက်တောက်တဲ့နော်ထုံတန်းဆင်လာတော့ဘလို့မှထိန်းလို့မရတော့ဘူးပေါ့နော်အရက်ဘလို့လို့ရတယ်လဲဆိုတာလည်းသိတယ်နော်ဘလို့တောက်လိုက်ရင်အကျိုးရလက်တွေဟိုစိတ်ခံစားမှုတွေဘလို့ဖြစ်သွားတယ်လဲဆိုတာလူတွေသိသွားပြီးတော့အကုန်လုံးဟာ နော်ဒီအလေးအထားကြီးကပြန့်သွားတယ်ပေါ့အဲမြတ်စွာဘုရားအရဲ့ရဲ့အကြောင်းအဲ့လိုပြောတာဟုတ်လားအဲ့တော့ဘုံကနေကုန်းပိုင်းအနေနဲ့ပါဠိနဲ့ဆုံးသက်ခြင်းတုံးဆိုတော့နော်လေရီဆိုတော့ဘုရားကြီးနော်စိုင်မြင်ရွာတကြီးဦးဆိုင်ကိုရေးပေးတဲ့နော်တေတေရဲ့မေတ္တာစာဆိုတာလေးကိုဘုံဘုံဖတ်ပြဒါကိုဖတ်ပြခြင်းရဲ့အကြောင်းကအရက်သေးစာရဲ့အပြစ်ကိုလည်းပဲနော်မြင်ဖို့ဒါကတကြောင်ပေါ့ နောက်တစ်ကြောင်းကဆရာတော်ဘုရားကြီးရဲ့သူ့ရဲ့စိတ်နေတဘာဝပြီးသူ့ရဲ့ဒီမြန်မာစာအရေးအသားလူတယောက်ရဲ့ပုံမှာ तू ဘလို့လေးမြင်တယ်လေဒီအမြင်ကိုအခရာအနေနဲ့ဘလို့ချပြထားတယ်လဲဆိုတာစိတ်ထဲမှာနည်းနည်းအံ့ဩမိတယ်ပေါ့နော်သူ့ရဲ့အစွမ်းတတ္တိပေါ့အဲ့ဒီအစွမ်းတတ္တိကိုလည်းပဲမြင်စေခြင်းလို့ဟုတ်လားဒါငငယ်တုန်းကရွာဘက်မှာဒီမေတ္တာစာလေးနှစ်ပုဒ်ကိုဖတ်ပြီးတော့ခွေလေးသွန်းထားတာရှိတယ် အတန်သွင်းထားတာရှိတယ်ဒီတကြီးဦးဆိုင်ဆိုတာကသူကစတော်ကြီးတဲ့ကြီးပုံရစတော်ကြီးကစိုင်မြန်သားကိုအိုးအဲ့ဒါသူငငယ်တုန်းကဒီတကြီးဦးဆိုင်ကဦးစင်းလူတွက်လားကိုရင်ကြီးလူတွက်လားဘာလားတော့ဘုံဘုံတော့ကောင်းကောင်းတော့မသိပါဘူးအဲ့ဒီသမိုင်းကြောင်းကစတော်ကြီးရဲ့ထုတ်ပတ်တီတွေကြည့်ရင်တော့သိမယ်အဲ့ဒါအချိန်မရလို့ဘုံဘုံတို့ရှားမဖတ်ခဲ့ရအောင်တေးကြတာတော့ငငယ်တုန်းကသူ့ထက်အကြီးပဲသူနဲ့ဆက်ဆက်မှုရှိတယ်သူပြောခဲ့တဲ့တရားစကားတွေကို ဥဆိုင်ငယ်ငယ်တုန်းကပြောခဲ့တဲ့တရားစကားတွေကိုပြန်ပြီးတော့ဆရာတော်ကြီးကအမှတ်ရအောင်ပြန်ပြောပြီးတော့ဒီလိုတော်တဲ့လူတယောက်ကဘာဖြစ်လို့ဒီလိုမှားရတယ်လဲဆိုတော့ပြောတာအမှန်ကသူကတကြီးဥဆိုင်ကပင်ကိုကတော်တဲ့လူပေါ့ဒါပေမဲ့ခေတ်ကာလအခြေအနေကြောင့်မလို့ဒီလိုတွေဖြစ်သွားတာကိုဆရာကြီးကအဲ့ဒါကိုအဲ့ဒီခေတ်အနေထားဒါအင်္ဂလိပ်ခေတ်ကအိုးခေတ်အနေထားပါထည့်ပြီးတော့ရေးတာနော်လေကူမုံရွာရင်ညဝါတိလေဒီဆရာဩဝါဒပေါင်း ခုပါနောက်မှတန်တရား၌နှဖျားလုံးကောင်းစေဖို့လမ်းကြောင်းစင်းစင်းမရှုပ်မချဟုတ်သမျှထုတ်ပြကလင်းလိုက်မည်ဏီတန်းလေးကအဲ့လိုလေလှေကူးမုံရွာနော်မုံရွာကတော့လှေကူးလှေကူးလို့ခေါ်တာဟုတ်သူကချင်းတွင်းမြစ်ကနေလှေနဲ့ကူးလာနော်မုံတယ်လေးတွေရှိတဲ့ရွာမုံရွာအဲအဲ့ဒီနဲ့မုံရွာလို့ဒီလိုပြောတာကြားဘူးလားဟုတ်လားလှေကူးမုံရွာအရင်ညဝါတိလေဒီဆရာဩဝါဒပေါင်းခုပါနောက်မှတန်တရား၌ နှစ်ဖြာလုံးကောင်းစေဖို့လမ်းကြောင်းစင်စင်မရှုပ်မချဟုတ်သည်မထုတ်ပြကလင်းလိုက်မည်စဉ်းစား၍နားပါကြောင်းမတိုက်ကြောင်းတကာဆိုင်မြရွာတကြီးဥဆိုင်တဲ့ဒါကသူကနေတန်းလေးခြိလိုက်တာသူကြောင်းတကာပဲကြောင်းမတိုက်သူဆိုင်ပြင်မှာကြောင်းမတိုက်လို့ရှိမှာပေါ့နော်ကြောင်းမကြောင်းရှိမယ်ပေါ့အရိုင်းတွင်သေးရဲ့အခက်တွင်ပြည့်တဲ့ကအမျက်တွင်နိဗ္ဗာန်အမြန်တွင်သိမ့်သောခေါင်းကောက်၍ဟောရိုးတွင်စကားမျိုးတခွန်ထွက်ရသောအရိုင်းတွင်သေရဲ့အခက်တွင်ပြည့်တဲ့ကတ် အမျက်တွင်နိဗ္ဗာန်အမြန်တွင်သိမ့်တော်တယ်သိမ့်တော်မြင်ကအမြန်ဆုံးပေါ့နော်အမျက်ဆုံးကနိဗ္ဗာန်ပေါ့အခက်ဆုံးကပိကပ်ပေါ့နော်အရင်ဆုံးကဘာတော့သေရသေးရနော်အရင်တွင်သေးရအခက်တွင်ပြည့်တဲ့ကအမျက်တွင်နိဗ္ဗာန်အမြန်တွင်သိမ့်တော်ခေါင်းကောက်၍ဟောရိုးတွင်စကားမျိုးတခွန်ထွက်ရသောသေရငရဲမီတွေကိုကြီးလျက်နဲ့အငယ်လှုပ်ရမဟုတ်သေးကာလဟောတုံးသွားပုံလေးနော်ကြီးလျက်နဲ့အငယ်လှုပ်နေဟုတ်လားသူကအသက်ကကြီးလာပြီဒါလူငယ်လှုပ်ပြီးတော့တောက်နေတာကိုပြောတာနော် ကြည်လျက်နဲ့အငယ်လှုပ်၍မဟုတ်သေးကာလအတ္တမခေအတွင်းပေမှုမငင်းသာမဖဲသာစိတ်ကပင်မပါတော်လဲမိษาတို့ဇေယိုက်အားကိုလိုက်စားကဇွတ်တို့၍ရွာကျိုးကိုဆောင်ရွက်ရသည်ဟုငါဆရာနှစ်ဖက်နာဆက်ဆက်ကြီးကြားရလင်လာလာဟဲ့လေဒီလူပြည်နေကောဟောသူကခေတ်ကာလကြောင့်မို့လို့ဒီအရေးတောက်ပြီးတော့သူ့မဲ့လှုပ်ရတာပေါ့နော်လူမှုအခုခေတ်လူတွေကပြောမှရှင်လူမှုရေးရမရှောင်တာလို့လှုပ်ရတာပါဆိုတဲ့ဆင်ကြီးပေါ့ ကတကြီးဖြစ်နေတာဆိုတော့ရွာရေးရရေးဒီအရေးလေးမပါရင်မဖြစ်လို့တောက်နေရတာလို့ဆယ်တို့ရဲ့အဲ့လိုကြားတာ။အိုးဒါကိုရေးတာနော်။မိစာတို့ဇေအားကိုလိုက်စားကဇွတ်တို့ရေရွာကျိုးကိုရွက်ဆောင်ရသည်ဟုငါဆရာနှစ်ဖက်နာဆက်ဆက်ကြီးကြားရလျင်လာလာဟဲ့လေဒီလူပြည်နယ်ကောလူပြည်ကိုပဲသူကအပြစ်တင်တယ်နော်ဟုတ်လားအထွေတရားမနေသာအောင်ဘွေပြားပါရှုပ်အယုတ်တမူမဟုတ်တာတွေထူလာကြည့်ဟုတ်လားရှုပ်လိုက်တာတဲ့လူလောကကြီးဟုတ်လား လူတွင်လူတက်လူသမတ်ဟုလူမြတ်တယောက်ပြောစလောက်ပါလေမခောက်မရက်ဒီကာလာမွဲသင်းမိုင်မဲလှ၍အလွဲသူတက်ရောက်ရရှာကြည်သည်နော်ဒီကာလာကြီးမကောင်းလို့နော်ဒီလိုတော်တဲ့လူတယောက်တမတမကြတဲ့လူတယောက်အယတမဖြစ်ရတယ်ဟုတ်လားအထောက်မတန်အနွယ်ရိုးဘေးနဲ့ဘိုးကအမျိုးမှန်သည်အဖို့တန်ကြောင်းတကား လူသမားသူတော်စင်များကိုနင်ဖြက်တည်သာပဟုကာလကိုစိတ်ဆိုး၍ညိုးသန်တဲ့ဆရာမဲမိဤလူအပြစ်မတင်ဘူးကာလကိုပဲသူကမဲနေတယ်တဲ့။အော်ခစ်ကမကောင်းတာဒီခစ်ကမကောင်းတာဒါပြောတာဟုတ်လား။သူစာလေးတွေကိုသဘောကျလို့ဖုံးပါနော်။ဝန်ထဲအကြံမညှိနှိုင်းဘူးရှီတိုင်းပြန်လိုက်မြည်ဟောကိုဝန်ထဲမှာရှိတဲ့အကြံကိုငါဘယ်သူနဲ့မှညှိနေနှိုင်းမနေဘူးပြောတဲ့မပြောတဲ့မစင်းသားတော့ငါရှိတဲ့အတိုင်းပြောလိုက်တော့မယ်လို့ပြောတာနော်။ ဝန်းနေခြင်းမညှိနှိုင်းမှုရှီတိုင်းပြန်လိုက်မည်ယမန်အခါဆိုင်မြင်ရွာသို့ဆရာတစ်ခေါက်လင်းငရဲကြားကိစ္စသားနဲ့လာစဉ်ခေါက်ကသူသူကတမိုင်းလေးတွေပါနော်အစီအစဉ်လေးတွေပါထည့်ရေးတာဟုတ်လားတောင်းမှုစားမှုကစားမှုကိုဘယ်သူဟုမရွေးဒို့တိုက်ဒို့ကံဒို့တိုက်ဒို့ကံဒို့အရန်နဲ့ဆက်ဆံသူအပေါင်းကိုကောင်းကောင်းကြီးဩဝါဒပေးမိဟုအရေးတခုအကြံကြီးပြုပြီးမှဩငါတို့အကြောင်းအထွက်တဲ့လူတွေဆိုငါဘယ်သူလို့ရွေးမလို့အကုန်လုံးငါပြောလိုက်မယ်ဆုံးမမယ်လို့ဆိုရကြံခဲ့တာတဲ့ ဟုတ်လားဩဝါဒပေးမိဟုအရေးတစ်ခုအကြံကြီးပြုပြီးမှအမှုအရင်အမှုကိုချင့်ပြန်သောဩတို့ကြောင်းတကာငကိုရင်မဖြင်းဘူးပါပဲနဲ့ခုခါမှလျော်လာလူစာကဖောက်ပြ၍မှောင်မှားသည့်အချက်ကိုအရှက်ကြီးတမင်ခွဲသလိုလူတွေတွင်မတော်တတ်ပေဟုပရိသတ်မပါနှစ်ကိုယ်ကောင်းတွေ့ကမှတာယာချောမောအဆိုးအကောင်အကျိုးအကြောင်းကောင်းကောင်းကြီးဟောရလင်ချောပေမိဧကံဟုဟောလူကြားတဲ့ပြောလိုက်ရင်သူ့အရှက်ခွဲမှာဆိုလို့ဟုတ်လားနှစ်ယောက်တည်းတွေ့တော့မှ အေးအေးဆေးသေးလေးငါပြောမယ်သူအဲ့လိုလေးစဉ်းစားတယ်တဲ့ဟုတ်လားအကျိုးအကြောင်းကောင်းကောင်းကြီးဟောရလင်ချောပေမီဧကံဟုအကြံနှင့်ချောင်းပါသည်ကိုနှစ်ကိုကောင်းတက်တက်မတွေ့သည့်အတွက်ကြောင့်အဲ့လိုချောင်းမိမလို့နှစ်ယောက်တည်းကို တွေ့ကိုမတွေ့ဘူးဖြစ်နေတယ်တဲ့အဲ့ဒါကြောင့်မို့လို့တဲ့လက်လွတ်စားသာအနိုင်သာထားကြရလာလာမှစိတ်မပြေနင်းနင်းဥတုကလာလိမ္မာညာအနှင်သားနဲ့မှားရှာသည့်အရေးကိုအဝေးကစာမျိုး၍ဟောလင်လည်းဖြစ်မည်ဟု လူတနေအတွင်းကိုတည်ရင်းနဲ့အာကို၍အညိုးနဲ့လာခဲ့ပေသည်နင်းနင်းအုံသင်းကိုတော့ငါကြောက်ရောက်မှစာနဲ့ရေးပြီးတော့ပြောလိုက်ရင်လေရတယ်အဲ့လိုမျိုးသူစိတ်အညိုးနဲ့သူပြန်လာတာတဲ့မပြောခဲ့ရဘူးဒါကြောင့်မလို့သူကစာရေးပြောတာဟုတ်လားယခုမှဆရာလဲအလန်းလဲလန်းကြုံလူကြုံလန်းကြုံစခန်းကြုံနဲ့ဆုံကင်ညာသောကြောင့်တရားကြံကံဟုတ်တိုင်းကိုပြန်လိုက်မည်သူရပါဏံဘိခွေအာတိဝိဒါနံနိတိဝိဒါနံ နိရိယတံဝတ္တနိကံဘိက္ခွေချစ်သားယံတို့သူရာပန္နံတေရရဲ့တောက်စားခြင်းမှုသည်အာသေးဝိတံကျိန်ဖန်များစွာမိဝဲသည်ရှိသောနိသေးဝိတံမရှောင်ခြင်းပဲအမြဲမိဝဲသည်ရှိသောနိရိယတံဝတ္တနိကံတေသည်ဤအခြားမဲ့၌ငရဲ၌ဖြစ်စေတတ်၏ဒါဘုရားဟောလေးကိုထည့်ရေးပြပါဠိတော်ရအတိပဲကြာသည်မှာလူပါလာကလည်းတက်တက်မိုက်ခုကာလာကလည်းတက်တက်ဆိုင်ဓာတ်ခိုင်နဲ့နတ်ကြိုက်စိုက်တိုက်သည့်အခါတန်တရာဈေးချောင်းပေါမှောက်လို့မှောက်မှားလို့မှာ ငါလန်းတယ်ငါသွားမည်ဟုတရားကိုလုံးလုံးပြည့်၍ခေကားလာစရိုက်တွင်မှအမိုက်သင်ဖက်ပါလျက်ဝါဇနာတစ်ခုသေတောက်သည့်အမှုမှာအကုသိုလ်ကံတဘာတို့ထက်အာကြည့်သည့်ကိစ္စကြောင့်ပေလေးဝခန္ဓာတွင်အောက်ဆုံးရွာမိငရဲသို့ဇွဆွဲ၍ခြားတတ်သည်ဟုမြတ်ဖရာဒေသနာအဓိပ္ပာယ်လာကြည်သည်စောစောပါဠိလေးကိုသူကဆိုပြတယ်နော်ဒီအရက်တောက်တဲ့မှုဟာကျန်တဲ့အကုသိုလ်ကံနေတဲ့နော်အာကြီးတွေအမှားများစွာကိုဖြစ်စေတဲ့လို့ဒါကြောင့်မို့လို့ဆွဲဆွဲမြင်းမြဲတောက်မယ်ဆိုလို့ရှိရင်သူဟာငရဲကို ချနိုင်သည်အထိဆိုရတဲ့ကံလို့ပြောတာနော်အာတေဝိတံနိတိဝိတံအစွဲအမြင်မှီဝဲမယ်ဆိုလို့ရှိရင်တခါလာလဲထားတခါလာစိတ်တရထုံးမနောက်ပိုင်းဘယ်ထိဆိုရုပ်ပေးနိုင်တော့ငရဲထိ ဆိုရုပ်ပေးနိုင်တယ်အဲ့လိုပြောတာနော်ဆက်ပြီးတော့ဆရာတော်ကြီးကဒီဦးဆိုင်ငယ်ငယ်တုန်းကသူ့ကိုပြောခဲ့တာလေးကိုသူကပြန်ပြောတာဟိရိဩတ္တပသမန္တာတုတ်ကဓမ္မသမဟိတာတန်တောတပ္ပုရိသလောကေဒေဝဓမ္မောတိဟုတ်စေ ဒေဝဓမ္မဇလဧကထာကိုကြောင်းတကာဖတ်ပေး၍ဆက်ဆက်ကြီးငါတို့နာငငယ်ကကြားဖို့ပေသည်ကြီးမားသည့်ကျေးဇူးခုထက်တိုင်နူသေး၏ဒီကျေးဇူးရှိတယ်တဲ့ငငယ်တုန်းက तू ဟောခဲ့တဲ့တရား तू နားထောင်ခဲ့ရတယ်ဆရာတော်ကြီးကဟုတ်လားထူးမြတ်သည့်ဤဂါထာကိုနဲ့မြန်မာဆောင်ရန်ဆရာကတပံအကျဉ်းအားပြန်လိုက်မည်ဒီဂါထာလေးကိုဆရာပြန်ပြီးတော့ပြောပြမယ်တဲ့လောကေလောက၌ဟိရိဩတ္တပသမန္တာဟိရိဩတ္တပတရားနှစ်ပါးနဲ့ပြည့်စုံပေကုန်သော ဒုက္ခဓမ္မဖြူရှင်သောအကျင့်တီလရှိပေကုန်သောတမာဟိတာတည်ကြည်သောတမာတိရှိပေကုန်သောတန်တော်ချီးမွမ်းတိုက်ပေကုန်သောတပ်ပုရိသသူတော်ကောင်းတို့ကိုဒေဝဓမ္မတိဒေဝဓမ္မတရားနှစ်ပါးနှင့်ပြည့်စုံသောသူတို့ဟူ၍ဟုတ်စရိဟောတော်မူအပ်ပေကုန်၏ဒေဝရံစကားဆရာတို့ငယ်ငယ်ကကျောင်းတကားဟောဘူးသည့်တရားတို့နှစ်ပါးကိုလူအများမှတ်ရန်အတိပဲပြန်လိုက်မည်ဒေဝရံဟူသည်မှာဒေဝဓမ္မဆိုတာဘာပြောတာတုံးတဲ့ဟိဒေဩတ္တပ ဒီနှစ်သွဲဓမ္မနဲ့ပြည်စုံမှာလူစင်စစ်ခယူသင်းပုတ်သစ်ငွေကျူနှစ်ပလဲတွင်ဆွဆွကြီးဖြူစင်သည့်ပင်စင်ကသီလကိုတမကခင်တွယ်လောကရန်ရှစ်သွဲကြောင့်အလွယ်နဲ့မရွေ့ရဤကဲ့သို့ယောက်ျားကိုနတ်တရားဒေဝတန်လူအသွင်တန်သောကြောင့်နတ်ထံရောက်လူပေကိုမြတ်စိန်တေရှင်ဆိုးတို့ဟောကြသည့်အမှန်ဟိုအလွန်မှဒီဟိရိဥဒ္ဒပနဲ့ပြည့်စုံလို့ငါးပါးသီလပြည့်စုံမယ်ဆိုလို့ရှိရင်နော်ဒီယောက်ျားဟာနော် နတ်နဲ့တူတဲ့လူဒါကြောင့်မလို့သူ့ကိုနော်ဒေဝဓမ္မနဲ့ပြည့်စုံတဲ့လူလို့ပြောတာလို့ဆိုရအတိပ္ပယ်ဖွင့်တာဟုတ်လားနတ်ထံရောက်လူပေကိုမျက်စိန်တင်ရှင်စိုးတို့ဟောကြသည် အမှန်ဒေဝဒံစင်စစ်မပြည့်စုံဖြစ်ချေကလူစင်စစ်မခေါ်ညတလိษံကျွမ်းတော်နဲ့အလားတူမိုက်မဲသည့်လူငရဲလူပြိတာမိษาကောင်စင်စင်အပေတွင် နေရဲကြောင့်မှအထက်အောက်ပြန်လန်း၍အဖန်မှမောပြေးလျင်ပြင်စတတရက်ခေါ်ဘလူအဖြစ်ကအဖန်900 ပြင်စတတံသွန်တော်ခွေယူအဖြစ်ကဖန်900ပြင်စတတံသူကတော်ဝယ်ယူအဖြစ်ကဖန်900ပြင်စတတံမနုတော်လူယူအဖြစ်ကအဖန်900ော်ငရဲကလွတ်လို့ရှိရင်အဲ့ဒီလိုအယူတွေလည်းဖြစ်တတ်တယ်လို့ပြောတာဟုတ်လားအေလမူကောလူယုတ်မပေါ်လူဇောမနံလူဟံမယလူဇတီတုံလူတိုင်းမုံเสียလူယုတ်မှာအဖြစ်မှာမူကအသင်ချေရောမရေးတွက်နိုင်ဟု တေတောက်သူဖြစ်ပုံကိုတနစ်ကုံဖြတ်ပိုင်း၍ဒီအတိုင်းလာကြည်သည်ဒါကျမ်းစာထဲမှာလာတာကိုဆိုရရေးပြနော်တသမထို့ကြောင့်တွန်ပိတင်ကြောင့်တကဆိုင်မြင်ရွာတကြီးမာလီအမျိုးမှန်းသည့်အဖို့တံဖြစ်ပါလျက်ကံစုပ်ညံရုပ်ဘာမဟုတ်သည်လူနှုတ်လူမွဲလူစကွဲလူဗလက်ချာလူရမရောက်လူပေါက်တောက်တို့တောက်ကြစားကြမှောင်မကြ၍အတ္တမညစ်တီအလီစီအကျဉ်စိုးများကိုအမျိုးနယ်ချင့်ခြင်းပြောစကလုံးတစ်လုံးချင်းကိုဘုံဘုံတို့ရှင်းနေရင် နော်အချိန်ကစေ့နေပြီနောက်ထပ်5မိနစ်လောက်ဆိုပြီးမယ်ဟုတ်လားသကလုံးတစ်လုံးချင်းဘုံဘုံတို့ပြောဖို့နော်အခြေအနေကမပေးတော့ဘူးပြီးလဲပြီးတော့မှာပါနော်အဖိုးတန်းဖြစ်ပါလေကံစုပ်ညံရုပ်ဘာမဟုတ်သည်လူနှုတ်လူမွယ်လူစကွဲလူပလက်ချာလူရမရောက်လူပေါက်တောက်တို့တောက်ကြစားကြမှောင်မှားကြ၍အတ္တမညစ်တီအလေးစီအကျဉ်ဆိုးများကိုအမျိုးနဲ့ချင်းချင်းဂုံသိမ့်နဲ့ချင်းနွယ်အရွယ်နဲ့ချင်းစားတရားနဲ့ချင်းမျောငါတို့အမျိုးကဒါမျိုးမဟုတ်ဘူး ငါအရွယ်နဲ့ဒါမလုပ်သင့်ဘူးဒီလိုမျိုးစဉ်းစားလို့ပြောတယ်နော် အမျိုးနဲ့ချင်းချင်းဂုံသိမ့်နဲ့ချင်းတွေအရွယ်နဲ့ချင်းစားတရားနဲ့ချင်းမျိုး၍ပြည်ပြည်သားမလျောမတော်သည့်အမှုများကိုစဉ်းစားကြီးဖြစ်ပြီးပဝတိပฏิပံအတိညာအကျွယ်သားနဲ့အပေလားမခံပါလင့်ဒေဝရန်နှစ်ပါးကြောင်းတကတရားပါပဲအများကိုလည်းရှက်ပါတန်တရားကိုလည်းကြောက်တော့သို့မှသာတော်နိုင်မည်ဟုတ်လားဆုံးတော့မှာနော်။ဩပညာရှိမှန်ပါပြီလေ တတိတစ်ခုမရှိမှုကြောင့်သူ့အခြေနဲ့အနေနှစ်ပါးယင်တရားကိုအစင်းသားလုတ်ကင်း၍ရွင်မာခြင်းနာရရှာခြင်းဟုဆရာကသဘောရ၍မနှောစာကြောက်မြက်ကဲရောက်တဲ့ရာညွန်ညစ်၌နှွန်ကျွန်နစ်ခါမနေကောင်းမည်ဟုကဲကာယံလေးတွေသေချာခန်းစားကြည့်နော်မနှောစာကြောက်မြက်ကဲရောက်တဲ့ရာညွန်ညစ်၌ကျွန်နစ်ခါမနေကောင်းမည်ဟုနော်အလွန်ကောင်းတဲ့ဗရမ ्या ညွန်ထဲမှာနစ်မနေသင့်ဘူးလို့သူကပြောတာဟုတ်လား မနှောစာကြောက်မြက်ကရောက်တဲ့ရာညွန်ညစ်၌ကျွန်နစ်ခါမနေကောင်းမည်ဟုအကြောင်းကိုမျှော်ခေါ်၍တော်ယုံယုံတတိပေးလိုက်သည်အတီရေးမနှောင်းစေနဲ့ကြောင်းတကားပြီးသွားပြီဒါဥဆိုင်ကိုရေးပေးတယ်မေတ္တာစာပေါ့နော်အဲ့တော့ဘုန်းတော်တနာကြီးနဲ့3မိနစ်လောက်ရှိသွားပြီနော်တရားဟောတာဟုတ်လားအဲ့တော့ဒီကနေ့နော်မစ္ဆပါဏာစနာယမော ဟုတ်လားအယက်သေးတာမူရရှိဝါရှောင်ကျင်ခြင်းဟာကြီးပွားခြင်းချမ်းသာခြင်းရဲ့ ပြည့်စုံခြင်းရဲ့အကြောင်းဒါကြောင့်ဘာတော့မင်္ဂလာဟုတ်လားဒါပြောခဲ့တာနော်အဲ့တော့ဒါဟာကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းမင်္ဂလာဘာကြောင့်ဖြစ်တုံးဆိုတော့ဒါကိုမိဝဲသုံးဆောင်လို့ရှိရင်ဖြစ်မဲ့အကျိုးမဲ့တွေကိုရှောင်ပြီးသားဖြစ်သွားလို့ဟုတ်လားဒါကြောင့်ဒါကိုမိဝဲသုံးဆောင်ရင် ဖြစ်ပေါ်လာမဲ့ရရှိမဲ့အကျိုးမဲ့တွေဆင်းရဲဒုက္ခတွေကိုဘုံဘုံတို့6မျိုးမြတ်စွာဘုရားဟောတာလေးကိုပြောပြနော်ဒီကုန်းပိုင်းမှာပါပြောတော့ဒီရက်ဒေတာဘယ်ကနေစပြောဖြစ်ပေါ်လာလဲဆိုတော့ကုန်းပါဇက်ကိုပြောတယ် ဟုတ်လားတပင်းဆရာတော်ဘုရားကြီးရဲ့မေတ္တာစာကိုဘုံတို့ဖတ်ပြတယ်ဟုတ်လားအဲ့တော့အပြစ်6မျိုးဘလို့ရေးပြတော့သင်္ကစားဟိုဘုံတို့တပြေကံစတော်ကြီးอ่ะနော်ဥစ္စာဆုံးပါခိုက်ရန်ပွားခဲ့နာများခြင်းကြောင့်မကောင်းတဲ့တွင်းအင်္ဂါလံပညာဉာဏ်လဲအားနဲ့အောင်ပြုဤ6ခုတောင်းမှုတည်ရည်ဖြစ်တဲ့ဟုတ်လားဒီအပြစ်တွေကိုရှောင်ကျင်ရာရောက်လို့ဒါပါတော့အာကြီးတဲ့မင်္ဂလာတရားလို့ဒီလိုမှတ်ရပါနော် ဒါကြောင့်ဒီမင်္ဂလာတရားနဲ့လည်းပဲနော်ပြည့်စုံနိုင်ကြပါစေလို့ဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွစွတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မညံပူညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း